ဒါနသီလဘာဝနာပုညကရိယာဝတ္ထုသုံးမျိုးတည်းကသီလပုညကရိယာဝတ္ထုပြောလို့တော့နည်းနည်းသဘောပေါက်သွားပါပြီမနေ့ကသီလနဲ့တူတဲ့အစဉ်တန်းစာအခြားမရှိဘူး အဲတော့အဲ့ဒီသီလအစဉ်တန်းစာဟာလူတွေမှာအရွယ်မရွေးအခါမရွေးပေါ့လေအမြဲတမ်းတောနေတယ်ဆိုတော့လူတွေအရွယ်လိုက်ဝတ်ဆင်ရတဲ့အဝတ်တန်းစာတွေအစဉ်တန်းစာတွေ ပြီးတော့လက်ဝတ်တန်စာတွေဒါတွေကတော့အရွယ်ရှိတဲ့အခါသာတင့်တယ်အရွယ်လွန်သွားလို့ရှိရင်မတင့်တယ်သူများကြိတ်ရတော့ခံရရတာငယ်မှုပြန်နေတယ်လေးပါလေးပေါ့လေအဲစိတ်မှာကောင်းရလားဥနှုတ်မှာကောင်းရလားယူညာနေလားယူနေတဲ့သူပါရဲ့ ပြတ်ပြေပုံမပေါ်ဘူးဆိုတာကိုရှိတဲ့အဝတ္တန်ဇာနဲ့လက်ဝတ္တန်ဇာတွေပြီးလင်းဝတ်ဆင်ဆင်ထုံးဖွဲ့မှုတွေပေါ့ပြုတာတော့မှမတော်မသင့်တဲ့အချိန်ခါမှာပြုလုပ်တဲ့အတွက်ဒီအကြိတ်ခံရဒီလအစဉ်တန်းစာကတော့ ငယ်ငယ်လေးဒီလပြည့်စုံလည်းပဲကြည့်ရမခံရဘူးအဲကလေးအရွယ်ရှိသေးတာပဲဒီလနဲ့မတော်ပါဘူးမတော်မသင့်တဲ့အပြုအမူကြီးရှောင်ကျဉ်နေဖို့မလိုပါဘူးဆိုတာစိတ်မှန်မှန်ရှိတဲ့ပုဂ္ဂိုလ်ကြီးကမပြောပါဘူးညံ့မတာတာဆင်းရဲသုံးတတ်တဲ့ပုဂ္ဂိုလ်ကြီးကမပြောဘူး အရွယ်လက်မှလည်းပဲသူနည်း၎င်းပဲဟိုအရွယ်လက်ရှိသေးတာပဲဒုက္ခတွေ့ကြုံသုံးရမှာပေါ့တွေ့ကြုံဆုံးတဲ့အခါတော့ဒါဒီလူကိုရည်ဒီလာဒီလူဆိုင်ဖို့မလိုပါဘူးဆိုတာပါလူမပြောပါဘူးအလေလက်ရွယ်မှလည်းပဲဒီလာကသင်ပြေးနေတာပဲရှင်းတယ်တာပဲအဲနောက်ဆုံး အရွယ်ဥသွားတဲ့အခါမှာလည်းပဲတင့်တယ်တာပဲအရွယ်၃ပါးလုံးမှာတော်တဲ့အစဉ်တန်းစာမနေ့ကနတ်သားတယောက်ကမင်းလျှောက်လို့မြတ်စွာဘုရားကသိကြလိုက်ပါပြီအဲတော့ခွန်ကြီးတို့တို့မြတ်စွာဘုရားအလူကြအတိုင်းဆိုလို့ရှိရင်တော့အခြားအခြားလောကီအစဉ်တန်းစာတွေက ဘလောက်ပဲနှိမ့်ကြစေကမူမပြည့်စုံစေကမူဟောဒီသီလအစဉ်တန်းစာပြီးတော့အမြဲမပြတ်ပေါ်ပြီးရှင်းပြန်ထားလို့ရှိရင်တင့်တယ်နေပါလိမ့်မယ်ကျင်နာလည်းတင့်နေပါလိမ့်မယ်ဒါသိကြပါတယ်လာလို့တင်းနေတယ်ဖြစ်နေတာပဲဒါမနေ့ကတင့်တယ်ဘုံအကြောင်းတော့ ကုတုကြောင့်ထုတ်ပြီးတော့ပြောသွားပါတယ်ဒီနေ့ဉာဏတင်းပုံလေးအကြောင်းထပ်မှပြီးတော့ကုတုကြောင့်ထုတ်ပြီးတော့ပြောပြရစီအောင်တစ်ချိန်မှာရှင်အာနန္ဒသုံးကအပြန်နေတတ်စင်ညာဌာနမှာပေါ့လေတရားလေးပါဠိကမှာအာထုတ်ပြီးတော့သူကစဉ်းစားတယ် မြတ်စွာဘုရားဟာတဲ့ယနတ်၃မျိုးယနတ်၃မျိုးဆိုတာအမြင့်အနတ်မူလကန္ဓခေါ်တယ်မှာဒါတော့အနှစ်အနတ်သာရအနတ်ခေါ်တယ်အပွင့်အနတ်ပုပ္ပကန္ဓခေါ်တယ်လို့မှာယနတ်၃မျိုးမြတ်စွာဘုရားကိုယ်တိုင် လောကမှာအမွန်အမြတ်အနတ်အနေနဲ့ဟောကြားထားတယ်အဲ့တော့ဒီအနတ်တွေကလီဆုံးသာသူကသွားတာတဲ့လီဆံမတက်ဘူးတဲ့လီဆုံးရောလီဆံရောတက်တက်ယနတ်များရှိလေသလားလေလို့သူမိသမျှညာလေးနဲ့ တွေးတော်ပြီးတော့ရှိပါတယ်။ဒါဆက်ပြီးတော့လည်းပဲသူကစဉ်းစားတယ်။ကိုကတွေးတော်လို့ရပြီမယ်လို့ကိုယ်တိုင်ဆုံးဖြတ်ခြင်းအားဖြင့်ဒါကမလေးနဲ့ဘူး။ဘာလို့ဖို့လဲတဲ့ကိုယ်တိုင်သုံးသပ်ဆင်ခြင်ဆုံးဖြတ်ခြင်းအားဖြင့်ဘာကြည့်လို့ရှိမလဲတဲ့။ရသော်ပြထာမောင်ရောက်ရှိပြီးတော့ခုနသူစဉ်းစားတဲ့ လေးစုံရောလေးစာရောသွားတဲ့ဆန်နဲ့ယနာအကြောင်းတော့သူမေးလျှောက်မယ်လို့မြတ်စွာဘုရားကြည့်သူသွားပါတယ်မြတ်စွာဘုရားလှုပ်ကြွေးကိုယူစဉ်တဲ့ကောကသူကတောက်ဆူချက်ရှိချက်နဲ့တောက်ဆူပြီးတော့လှုပ်ကြွေးပြုလုပ်လာတဲ့ပုဂ္ဂိုလ်ကဒီတောက်ဆူချက်ရှိချက်ထဲမှာသူ့မှာ ဘုရားတရားသံဃာယရဏသုံးပါးနဲ့ပတ်သက်လေယုံမတန်ရရည်များရှိခဲ့ရင်ချက်ချင်းဘုရားထံမှာဝင်ရောက်ပြီးတော့ကြောက်ထားခွင့်ရပါရစေဆိုတာပေါ့အဲ့ဒါသိရှိခဲ့တယ်မြတ်စွာဘုရားလည်းပဲကြည်ကြည်နက်နက်ခွင့်ပြုခဲ့ပါတယ်တစ်ချက်ချင်းပဲဒီချက်နဲ့ပတ်သက်ပြီးတော့သူ့မှာမပြေမလည်ဖြစ်နေတော့မေတ္တာစင်ရအရက်ကချက်ချင်းထပြီးတော့မြတ်စွာဘုရားထံမှာရောက်ပြီး ဒီလေးလျှောက်ပါလားဘုန်းကြီးကတော့ပါဠိမရောက်ပါဘူးပါဠိရောက်နေလို့ရှိရင်လည်းကြားနေတယ်မြတ်စွာဘုရားတဲ့သူသူစဉ်းစားလို့ရတဲ့အားလေးပေါ့ဒီသင်ပြအနတ်၃မျိုးရှိပါတယ်ဘုရားတဲ့အမြင့်အနတ်အနှစ်အနတ်အပွင့်အနတ်ပေါ့အဲ့ဒီအနတ်တွေကလေးစုံသာသွားတယ်ဆိုတာတတိတော်နားလည်ပါတယ် လေးစားနည်းနည်းလေးမှမသွားပါဘူးတဲ့အဲ့တော့လေးစုံလည်းပဲသွားလေးစားလည်းပဲတက်နိုင်တဲ့ယဉ်နာမျိုးပေါ်တယ်ရှိပါသလားဆရာတဲ့သူမေးတယ်တမျက်တော်ပြားကရှိရင်ဖြစ်သားတဲ့တင်မေးလျှောက်တဲ့လေစုံလည်းပဲသွားတဲ့တင်းတဲ့အနတ် လေစာလည်းပဲဆန်တဲ့ယနာအဲ့ဒီအနာမျိုးရှိတယ်အဲ့ဒီအနာကတော့အခြားမဟုတ်ပါဘူးတဲ့သီလယနာပါပဲတဲ့ဒီဆိုတယ်အဲဆက်ပြီးတော့မြတ်စွာဘုရားရှင်းရှင်းပြီးတော့ပြပါတယ်ဆောင်းစိတ္တအနန္တဒီရွာငယ်မှာပဲဖြစ်ဖြစ်ရွာကြီးမိကုံမှာပဲဖြစ်ဖြစ် အမျိုးသမီးဖြစ်စေအမျိုးသားဖြစ်စေဘုရားကိုစိကကိုးကွယ်သည်တရားစိကကိုးကွယ်သည်သံဃာစိကကိုးကွယ်သည်ဥပဒကဥပတိကအဖြစ်ခံယူထားတယ်ဘုရားဘာသာကိုသိခံယူထားတယ်လို့ဆိုတာပါလေအခုခွန်ကြီးတို့ဒီလားတွေပါဒီဆောက်တည်တဲ့အခါကျတော့ ဗုဒ္ဓတရဏံကိစ္ဆာမိဓမ္မတရဏံကိစ္ဆာမိသံဃာတရဏံကိစ္ဆာမိဆိုတာဒါကိုပြောတာပါဒါဥပဒကဥပတိကအဖြစ်ခံယူထားတယ်ခံယူထားပြီးတော့ဥပဒကအဖြစ်ခံယူထားရုံကမဟုတ်ဘူးပြီးသားတဲ့ဥပဒကပေါ့တန်ရှင်းတဲ့ဥပဒကဥပတိကအဖြစ်ဖြစ်ဖို့ရန်လည်းပဲတပ်ဖို့မှသူကြောင့်ကျင်တယ် ကိုမှုမှလည်းကြောက်ခြင်းနဲ့ပြီးတော့ကိုမပိုင်တဲ့ကာမိတုမိစ္ဆာစာရကာမမောက်မမှများမှမှပြည့်ကျင်ခြင်းမှလည်းကြောက်ခြင်းနဲ့လိမ်ညာပြောဆိုခြင်းမှလည်းပဲရှောင်ကျင်တယ်ကုသိုလ်ရေးမှာယင်မှုရွတ်တုမေးလျော်ခြင်းအကြောင်းဖြစ်တယ်ဒီတဲ့တောက်စားခြင်းမှလည်းပဲရှောင်ကျင်တယ်တရဏဂုံမြဲတဲ့အကျဉ်းငါးပါးဒီလာတွေလည်းမြဲတယ် ရှားတင်လားဆိုတော့မဟုတ်သေးဘူးလေလူပေါင်းလောကမှာအခုလို့အိမ်မှာပေါ့လေလွတ်လွတ်လပ်လပ်ပဲနေနေအိမ်တော်လောကထဲမှာအိမ်တော်တဲ့အနေနဲ့ပဲနေနေပေါ့လေအဲ့ဒါလိုနေတဲ့အခါမှာယာကဒေါသမောဟမစ္စရိယဒီတရားတို့တွေနဲ့ကျင့်ပြီးတော့စိတ်နဲ့ပြည့်စုံပြီးတော့လည်းပဲနေထိုင်တယ် ပြီးတော့အလှူဒန်းတွေပါတွေလုပ်တဲ့အခါမျိုးမှာလည်းပဲလွတ်လွတ်လပ်လပ်ပေါ့လေလွတ်လွတ်ကျွတ်ကျွတ်လုပ်တယ်ဘာမှမျှော်လင့်ချက်မထားဘူးပေါ့လေလောကီမျှော်လင့်ချက်ဆိုဘာမှမရှိဘူးဘုဒ္ဓနည်းကဘုန်းကြီးများရှင်းပြတဲ့ဒီအထက်တန်းစားဒါနာမျိုးဖြစ်အောင်ဟုတ်ကဲ့ဒါတော့ လူဝဝုဒ္ဓတွေလူတဲ့အခါမျိုးမှာလည်းပဲကိုယ်တိုင်ကိုယ်ရအာတိကဒါနမြောက်ဒီလိုလည်းပဲလူတတ်တယ်ညနေလဲကွဲပြည့်ဆိုတဲ့အတိုင်းဟေးလှုပ်လိုက်ပါကွာလူလိုက်ပါကွာဆိုတာဒီလိုမဟုတ်ဘူးလေဒါတော့လူကံပုဂ္ဂိုလ်ကြီးလာရောက်တောင်းခံတယ်များအလူခံတယ်များကိုလည်းပဲသူ့အတိုင်းတန်တဲ့သူတိုင်ငံလည်းပဲသိကံဆွင့်ကျဲ့တယ် အဲ့ဒီလိုစွန့်ကြဲပြီးကရတဲ့အလုပ်ပေါ်မှာလည်းပဲပြော့မှုပြီးတော့နေတယ်တဲ့တနည်းအားကိုသာဂနုပ္ပတိဘာဝနာပွားတယ်လို့ပြောတယ်။မြစ်စီရသဘုံညာပုံကံထကြွတဲ့လူလောကထဲမှာအဲ့ဒီမြစ်စီရသဘုံညာမှာလုတ်ပြင်းတန်ရှင်းတဲ့စိတ်ရှိပြီးတော့အခုလိုပိကန့်စွန့်ကြဲလူသားနဲ့လုပ်ငန်းမှာရှိ ဝါသနာလျောက်လူသားနဲ့အလောက်မှာပဲငါကြော်ပဲရတယ်ဒီလိုလူအဖြစ်မျိုးရရှိရတာဟာငါအတွက်တော့သိကံကောင်းတာပဲဆိုတာပေါ့လေဒီရတရေးမှာပြောပြီးတော့သူကလည်းအလုပ်ကြီးတစ်ခုကိုပဲပြောပြီးတော့နေတာသာဂနုသိဘာဝနာကိုယ်ပြီးတော့နေတာပေါ့ဒီမှာဟွန်းအဲ့ဒီလိုလည်းရှိတယ် ဒါနတာဝိပါကာရတော့ဆိုတာပြီးကဆုံးပြဲပြဲပြီးတော့စားတော့တဲ့ကဖဲ့ချေပြီးတော့လူသားနဲ့ပေါ်မှာအဆုံးပြဲနေရတာကိုခွဲဝေပြရတာကိုပြောမှုပြဲဒီလိုရှိနေတယ်ဆိုလိုတာကတော့တရဏဂုံမြဲပြီးတော့၅ပါးသီလနဲ့ပြည့်စုံအလူရည်ဆက်လက်နဲ့မကွာနေတဲ့ပုဂ္ဂိုလ်တဲ့အမျိုးသားပဲဖြစ်ပါသေးတယ်အမျိုးသမီးပဲဖြစ်ပါသေးတယ်အဲဒီပုဂ္ဂိုလ်တဲ့ ရှိတယ်တဲ့အဲ့ဒီပုဂ္ဂိုလ်ရဲ့နေရာဌာနအယတ္တိလာမှာလည်းပဲအခြားခြားသူတော်သူမြတ်ခေါ်တဲ့သမဏဗြဟ္မဏတွေလည်းပဲနေထိုင်ကြတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကြီးကရှင်းမွန်းကြတယ်တဲ့မိတိယွာမိတိမိကုံးမှာရှိတဲ့မိကုံးကအမျိုးကောင်းသားအမျိုးကောင်းသမီးဟာတော်ပါပြီလေဆရာကြီးကတန်ခါယရဏ၃ပါးကိုလည်းပဲသူကသိကကိုးွယ်တဲ့ဥပဒကဥပတိကဖြစ်ပါပြီလေ သီလနဲ့လည်းပြည့်စုံပါပြီအကျင့်ကောင်းရှိပါပြီအလူရေးစက်လက်နဲ့မကွာပေါ့လေပြုပေါ်ရပါသေးတယ်ဆိုတာပေါ့လေအဲ့ဒါကိုရှင်းမကြတယ်အဲလူသားဖြစ်တဲ့သူတော်သူမြတ်တွေသာမဟုတ်ဘူးတဲ့နတ်တွေကလည်းပဲ၎င်းဤအတိုင်းပဲရှင်းမကြပါတယ်လို့ဆိုတယ်ကုန်တယ်ဟာ ရဏတ်ရှင်းသွားတာပေါ့လေ။ဒါရိုးရိုးကနအမြင့်အနတ်အနှစ်အနတ်နဲ့အပွင့်အနတ်တို့ကတော့လေးညာနည်းနည်းလေးမှမသွားတဲ့လေးစုံသာသွားတာအခုတည်းမှာသီလဂုံတရင်ကတော့လေးစုံလည်းပဲသွားတာပဲလေးညာလည်းပဲသွားတာပဲလေးစုံရောလေးစာရော နှစ်ဖက်လုံးသွားတယ်စိတ်သားတဲ့အဲ့ဒီသွားတယ်ယဉ်နမျိုးဆိုတာအခြားမဟုတ်ဘူးဟောဒီသီလပဲတဲ့မြတ်စွာဘုရားတော်ဖြေကြပါတယ်ဖြေကြတယ်ကွာအဲ့ဒီဖြေကြတဲ့ကာထာလေးကနပုပ္ပခန္တော်ပฏิဝတာမေတိနသန္တနံသကရမလိကာဝါတတသခန္တော်ပฏิဝတာမေတိသဗ္ဗတိတသပ္ပရိတော် ပဝါယတိတဲ့ဗမာလူကတော့ပုပ္ပခံတော့ပအနပအနဟာလေးညာမဆန်းပြီးတော့သန္တကုသန္တကုဆိုတာကအမြင့်အနတ်ပြီးတော့အနှစ်အနတ်ပေါ်တယ်အဲ့ဒါတွေကလည်းပဲလေးညာမဆန်းဘူးတဲ့တကရဆိုတာကဘုန်းကြီးတို့ဇလတ်ပေါ့တောင်ဇလတ်ခေါ်ပါတယ်တောင်ဇလတ်ဆိုတာတော်တော်ကိုးရတယ်လို့ဆိုပါတယ် ဒလပန်းအနရပြီးတော့မလိကာခေါ်တဲ့တပည့်ကျက်ရုပ်ဆိုတာကတပည့်အနတပည့်အနဆိုတာအမှန်တင်းလားအဲဒါကြီးလည်းလိညာမသွားဘူးတဲ့လိညာသွားတာကတော့တတဇကံတော့ပฏิဝါဒမေတိတဲ့ဘုရားဣသိကဗုဒ္ဓဘုရားရဲ့တပည့်သတာဝကတွေပေါ့ပညာဟံပဲဖြစ်ဖြစ်ဥပဒကပဲဖြစ်ဖြစ်ဥပတိကပဲဖြစ်ဖြစ်အကုန်လုံးဒီထဲမှာပါပါတယ်

ကဏ္ဍသာတာနံသီလကံတို့အနုတရောတဲ့သန္တနာအမြင့်သန္တကုအနှစ်သန္တကုအနတ်ဒီ၎င်းတကရဝါပိတောင်းသလအနတ်ဒီ၎င်းဥပ္ပလံကြာညိုအနတ်ဒီ၎င်းကြာဝါလိအနတ်မျိုးသိသိနေတယ်ကြာညိုဝက်ဆိုတာသိနေတယ်ဥပ္ပလဝါကြာညိုအနတ်ဒီ၎င်း မလိကဝသဘက်ကျေယုတ်အနတ်ဒီ၎င်းသဘက်နန်းဆိုတာသိပြီးတော့မှုရတာသဘက်ကျေယုတ်အနတ်ဒီ၎င်းဣတိသကန္နနံဤယနအမျိုးမျိုးတို့ဤကန္တောအနတ်သည်ဥပလံကန္တောအနတ်သည်ပฏิဝေတံလေးလေးညာတို့နဣတိမတဝါတဲ့နှုတ်ဘယ်နတ်နာဘယ်နတ်နာသွားတယ်လဲဆိုတော့ သီလယနကတော့သွားတယ်တဲ့အဲ့ဒီခုနစောစောပိုင်းကပြောခဲ့တဲ့ယနနေတဲ့သီလကံတော်ကအနုတ္တရောတဲ့သီလယနကသာသီလအနကသာတာပြီးတော့ထက်တန်းစားကြပါတယ်မုံမြတ်ပါတယ်သူ့မရအောင်သူကလွန်ခဲ့ပါတယ်တဲ့မြတ်စွာဘုရားဒီတိုင်းမိကြတာဉာဏ်နဲ့စပြီးတော့ခွန်ကြီးတို့သက္ကရာဆရာကဖွင့်ဆိုထားတာနတ်ပြည်လောကမှာပင်လေကတိတေဆိုတာရှိတယ် သူကပွင့်ပြီဆိုလို့ရှိရင်ယူဇနာတရားအထိရှင်းတယ်လို့ဉာဏ်နဲ့ရှင်းနေတယ်လို့ဆိုပါတယ်ယူဇနာဆိုတာကယူဇနာတရားဒီယူဇနာဒီယူဇနာမှာတချို့က7မိုင်နဲ့တွက်တာလည်းရှိတယ်10မိုင်နဲ့12မိုင်နဲ့တွက်တာလည်းရှိပါတယ်ဒါ7မိုင်နဲ့ထားပါတယ်ယူဇနာ7မိုင်ကြားနဲ့တွက်လို့ရှိရင်ယူဇနာတရားဆိုလို့ရှိရင်ဘယ်လောက်ရှိမလဲမိုင်ပေါင်းဒါပေမဲ့လို့လီဇန်တော့တလက်မကလေးမှပြန်ပြီးတော့ သင်ယုတ်ထုံးတာမရှိဒီလောက်ကြီးကျယ်တဲ့ကျေကျေပြန့်ပြန့်ပေါ်လေယနေ့နေလှိုင်တင်းနေတဲ့နတ်တစ်ပင်ရဲ့အပွင့်ယနေ့ကတော့လေးညာမသွားဘူးတဲ့ဒီလောကကခုနအနှစ်အနတ်တို့အဲအမြင့်အနတ်တို့အနှစ်အနတ်တို့ပိုင်းရဏတွေကတော့သိုးရမရှိတော့ဘူးပေါ့မှာဒါတော့သူတော်ကောင်းရဲ့သီလဂုံတရင်အနတ်ကတော့လေးစုံရောလေးဆံရော နှစ်ခုလုံးတစ်ခါတည်းပြန့်ထန်ပြီးတော့သင်ကြိုင်းနေတယ်ဒါကြောင့်သီလယနာကနတ်ပြည်လောကကနတ်ယနာနေရရောလူပြည်လောကကခုနအမြင့်အနအနှင့်အနပန်းယနာနေရရောတာလုံကဲတယ်ဆိုတော့မြတ်စွာဘုရားကဒီမှာဖြေရှင်းပြီးတော့ပြရပါတယ်ဒီလောက်ဒီကုန်တင်ပြီးတော့ ကြည့်ကြည့်ထားတာပါဒါမလို့ဒီရဒီလယနာမှုပြန်ကြိုင်စွာဆိုတာပေါ့ဒီလယနာကအမှန်တန်မှုရတယ်ကြိုင်တယ်ဆိုပြောတာဒါပဲအနည်းအဲ့ဒါလေးကိုပြောခဲ့တာခုဒီနေ့ထပ်ပြီးတော့ပြောရပါတယ်ကမ္မအဲ့ဒါရှင်နန္ဒာကမေးလျှောက်ရသော်ဆရာဖြည့်ကြတဲ့ဒေသနာရဲ့သုံးပါကိုတရားနာပြိတတ်တယ်ရသော်ဆရာတရားတော်အကျမ်းနာပြီးတော့ ရှားနာနေတဲ့ခဏမှာလည်းပဲကိုယ်နဲ့စိတ်ဆိုင်ပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတယ်တချို့သောတာပန်တချို့သက္ကရာကတချို့အနာကတချို့ယဟနာတိပေါ့ဒီလိုဖြစ်သွားကြတယ်လို့စာဆိုရှိပါတယ်အဲ့တော့ခုဒီလနဲ့ပတ်သက်ပြီးတော့လက်ဆောင်ပြဒေသနာကြီးကြားတဲ့အခါမျိုးမှာအရှိကလို့တထိုင်အတွင်းပေါ့လေသောတာပန်သက္ကရာကအနာကယဟနာတိမဖြစ်မဖြစ်ပေမဲ့လို့အလေးအကျင့်ပြုလို့ရှိရင်လည်းပဲအခုခေတ် ဖြစ်နိုင်တယ်ဆိုတာကောင်းသဘောပေါက်ရမှာပေါ့လေကောင်းသဘောပေါက်ရမယ်ပြီးတော့တနည်းအားဖြင့်လည်းပဲဘုန်းကြီးတို့ဒီသံဗရာ၃မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာကောင်းရာသူဝတိတန်းနေတယ်ကောင်းရာသူဝတိလာဖို့တန်းနေတယ်လို့လည်းဆိုတယ်အဲသံဗရာ၃မျိုးကဘာလဲဆိုတော့သီလသံဗရာစိတ်တသံဗရာဒိဋ္ဌိသံဗရာတဲ့ ီလတံ္ဍရာဆိုတာကအခုလူဆိုလို့ရှိရင်လူလိုက်ပေါ့လေအနည်းဆုံး၅ပါးသီလအဲရဟန်းတော်များဆိုလို့ရှိရင်ရဟန်းတော်သီလပေါ့ပြည့်စုံတာမကျိုးမပေါက်မပြောင်းမကြားပဲနဲ့ဒါတော့ဒီသီလကြောင့်လောက်ပြီးကောင်းကျိုးချမ်းသာတွေမမျှော်မရှိပဲနဲ့ငါသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဲငါသီလကဖြည့်စင်တယ်ဆိုတဲ့အနေနဲ့အဲဒိဋ္ဌိဆိုတဏှာဆိုဒီလိုမရှိတော့ ဘုရားသစ္စာဗုဒ္ဓအရိယသာဝကပညာရှိသူတော်ကောင်းတွေရှင်းမွန်းတဲ့ဥပဒရာသမารိအပ္ပနာသမารိကိုဖြစ်ထွန်းစေနိုင်တဲ့သီလမျိုးနဲ့ပြည့်စုံတာဒါကိုပြောတာပါ။ဒါသီလနဲ့ပြည့်စုံခြင်း။ဒါစိတ်တသမารဆိုတာစိတ်နဲ့ပြည့်စုံခြင်းဆိုတာကသူ့ပိုင်းပစ္စည်းကိုကိုယ်ပစ္စည်းဖြစ်စီလိုတဲ့သဘောပေါ့။အဲဒါအဘိဓါခေါ်တယ်။ အဲသူပိုင်ပစ္စည်းကိုကိုယ့်ပစ္စည်းမဖြစ်စေလို့ဖြစ်စေလို့ဟိုတဏှိသက်စရာသူပိုင်ပစ္စည်းတွေ့တဲ့အခါမျိုးမှာရိုးရိုးတတ်ဖြစ်တဲ့သွားတာမျိုးကတော့ဒါကတော့အဘိဓါလို့မဆိုရိုးရိုးလောဘပဲခေါ်တယ်တတ်ဖြစ်တဲ့သဘောပဲဒီဒီပစ္စည်းသုံးဆွဲနိုင်ပါပြီတဲ့ဆိုတာပေါ့ထောက်ခံကြပြီးအဘိဓါမဖြစ်ဘူးသူ့လုံကဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်ဒီလိုလည်းအဘိဓါမဖြစ်ဘူးသူ့လက်ရှိကနေပြီးတော့ကုလက်ရှိ ဖြစ်စေခြင်းမတရားလိုခြင်းတာပဲအဘိဓါခေါ်တယ်အဲ့ဒီအဘိဓါမျိုးကျင်းတယ်ဒါစိတ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုခေါ်ပါတယ်ဒါရိုးအခြေခံစိတ်ကောင်းနေစိတ်ကောင်းရှိပြီးခေါ်တာပေါ့အပြပါဏစိတ်ဓာတ်ဆိုတာကစိတ်မပုတ်စိတ်မပုတ်တာဆိုတာကသူများမပြည့်စည်စေခြင်းတာပေါ့လေသူများမဆင်းရဲစေခြင်းတာကုညီစရာရှိလို့ရှိရင်ကိုကသာသူ့ကိုကြည့်ကြည့်စုံစုံဖြစ်စေခြင်းတာ ချမ်းချမ်းသာသာဖြစ်စေခြင်းနာဆင်းရဲဒုက္ခတွေကအဲလွတ်မြောက်စီလိုတဲ့လူဆန္ဒမျိုးသာရှိတာအပြပါဏစိတ်တဆိုတာစိတ်မပုတ်တာတဲ့အဲ့ဒါစိတ်တတံပရာခေါ်တယ်ဒိဋ္ဌိတံပရာဆိုတာကအယူဝါဒနဲ့အခြေခံယူဝါဒနဲ့ပြည့်စုံတယ်အခြေခံယူဝါဒပြည့်စုံတယ်ဆိုတာอืมဒီကုသိုလ်ဆိုတာရှိတယ်အကုသိုလ်ဆိုတာရှိတယ်လို့ရင်းကတော့ ကုသိုလ်ကကောင်းကျိုးရတယ်အကုသိုလ်ကသုတိတူရတယ်ဒါမျိုးတွေပေါ့လောကမှာသမဏဗြဟ္မဏဆိုတာဘာလဲသူတော်သူမြတ်တွေဆိုတာရှိတယ်ဒီပုဂ္ဂိုလ်တွေဟာအဲတရားတွေကောင်းမွန်ကျင့်သုံးပြီးတော့ဉာဏ်တူးတွေလည်းရှိကြတယ်စသည်ဟောတယ်ဒီလိုကြီးလူချင်းကတော့ကုသိုလ်အကုသိုလ်ကံတာယုံကြည်တာပါပဲတမန်ဒါယုံကြည်တဲ့ဟာကဒိဋ္ဌိတံ္ဍရာလို့ခေါ်တယ်တော့သီလနဲ့လည်းပြည့်စုံတယ် ခုနအခြေခံစိတ်ကောင်းစိတ်ညံ့တယ်လည်းပြည့်စုံတယ်ပြီးတော့ကံကံအကျိုးကိုယုံကြည်မှုကအစအခြေခံအယူဝါဒလည်းပဲသူပြည့်စုံနေတယ်တဲ့အဲဒီတမ္မာရာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာယခုဘဝကခန္ဓာကိုယ်ပြည့်ကျုံပြီးတော့သိဆုံးတဲ့အခါမှာကောင်းရာသူဂတိနတ်ကြီးတမ်းပြီးတော့နေတတ်တယ်တဲ့ဒီလိုဆိုရဲဥမာဘာနဲ့တူလဲဆိုလို့ရှိရင် ဘုန်းကြီးတို့၄တောင်ရှိတယ်အန်သာရုံးများအန်သာရုံးတော့တွေ့ဘူးကြတယ်ဆံပါရဲ့ဟမ်တွေ့ဘူးကြတယ်မလားအခုတရုတ်လောက်တဲ့အန်သာမုံတို့ဘာလို့ဆိုတာ၄တောင်လေအန်သာအန်သာရုံးဆိုတာသိရမလားအန်သာရုံးအဲတောင်းကသူက၄တောင်လေမျက်နှာအနေနဲ့ဆိုရင်6မျက်နှာရှိတယ်သူအဲ့ဒါမလားအဲ့ဒီအန်သာရုံးများအပေါ်ကိုမြှောက်တင်လိုက်အောက်ကျတဲ့အခါကျ ထောင်ရက်မကြဘူးတဲ့သူကပါတော့ဟမ်အဲဒါလေးကြလို့ရှိရင်အဲဒီတော့ချိုးကြကြပဲတမကြက်ရကြကိုယ်ယုတ်ကရမကြဟမ်ကိုယ်ယုတ်ကရမတဲမိဘူးဒါပဲအဲ့ဒီဥမာလေးသိထားတယ်ကုသမရာသုံးပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဗောဓိသီလနဲ့ပြည့်စုံတာအခြေခံစိတ်ကောင်းစိတ်ညံ့နဲ့ပြည့်စုံတာပြီးတော့ကံကံရဲ့အကျိုးကိုယုံကြည်မှုဒါနဲ့ပြည့်စုံတာတဲ့အဲ့ဒီ တရား၃မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီဘဝကကိုယ်လွန်သွားလို့ရှိနတ်ပြည်လောကတန်းနေတာပဲဘယ်တော့မှဘဝပြိုဖျက်ဖြစ်ဘူးလို့ဆိုလို့ဟုတ်တယ်မလားဒါပဲအာသာတော့မြောက်ပြီးတော့အောက်ကျလာတဲ့အခါမှာပြိုဖျက်ကြဘူးလေတေရခလိကြတယ်ဒါဆိုလိုတာပေါ့ဘဝတေမှုပေါ့ဒီဘဝပြည့်ကျုံသွားပြီနောက်ဘဝอืมတေရကလေးပေါ့ကောင်းတဲ့အနေနဲ့သွားပြီးတော့တေရကလေးဖြစ်တယ်ဆိုတဲ့အကြောင်းကိုဒါမေးကြတော့မှာပါ မြတ်စွာဘုရားဒီလောက်ပဲတော်တော်ဖိုးတန်နေပါဟုတ်မလားဒါတိတဲ့အဆင်းမြင်လို့ရှိရင်တော့ပဲပြောဝေရရှိုံနဲ့အများကြီးဆင်းမြင်တာနော်အများကြီးကံကောင်းတယ်လို့ဆိုရတာပါလေအဲဒီလာเจ้าကြီးကတော့အများကြီးပါပဲကျန်ကန်ကဖွင့်ထားတာတော့အများကြီးအများကြီးပဲအဲတော့ဒါနကတော့လှုပ်တဲ့လှုပ်တတ်တဲ့ဟာကိုလှုပ်တာသီလကတော့မလှုပ်တဲ့မပြောတဲ့နေဟာကြီးကြောင်းကျင်တာ လူသားဆန်းဆန်းနဲ့ဗောဓိစာနာစိတ်အပြည့်ဝထားပြီးတော့မေတ္တာကရုဏာမေတ္တာကရုဏာတွေချီးကျူးပြီးတော့ဗောလေကြောက်ကျင်လိုက်တော့တစ်ဖက်သားပုဂ္ဂိုလ်ကိုဆင်းရဲစိတ်ဆင်းရဲမဖြစ်စေဘူးမနှချမ်းသာတယ်သူကအဲ့တော့ကိုယ့်ရဲ့ကိုယ်လုံးပြောကကြောင့်တစ်ဖက်သားပုဂ္ဂိုလ်ကိုဆင်းရဲစိတ်ဆင်းရဲမဖြစ်စေဘူးဆိုတော့ကို့မှာ ကိုရှင်းစိတ်ရှင်ရဲ့ဒီကြောက်ထုံးမသွားဘူးဆိုတဲ့အတိပဲမရဘူးလားဟုတ်လားကြောက်မသွားဘူးအတိတ်ဘဝကကိုမှုနှုံးမှုစောင့်စည်းခဲ့တဲ့အတွက်ကိုရှင်းရဲ့စိတ်ရှင်ရဲ့ဒီမပြောက်ဆုံးစေတတ်တဲ့သီလကုသိုလ်ကံပါလာတဲ့ပုဂ္ဂိုလ်ဟာကံကညံ့နေရင်ယခုကိုမှုနှုံးမှုနှုံးမှုစောင့်စောင့်သုံးတဲ့သီလကထောက်ပြီး အားကောင်းတဲ့ကံကိုပိုးပြီးတော့အားကောင်းတဲ့ကောင်အောင်သူကထောက်ပေးတဲ့အပြင်တာရှည်လေးမြင့်စွာလည်းပဲကိုချမ်းသာစိတ်ချမ်းသာဖြစ်အောင်လို့သူကထောက်ကူပေးတယ်နောက်နောက်ဘဝတွေမှာလည်းပဲကိုချမ်းသာစိတ်ချမ်းသာဖြစ်ဖြစ်ဘဝကောင်းတွေလည်းရပြီးတော့ကိုချမ်းသာစိတ်ချမ်းသာဖြစ်ဖြစ်ကိုချမ်းသာစိတ်ချမ်းသာဘာဖြစ်လို့ကြောက်ဆုံးမသွားဘူးတဲ့ဒီလိုဆိုလို့လေဟုတ်လားအဲ့ဒါဟာသဘောလှတယ်လို့ခေါ်တယ် နော်သဘောကလှတယ်ပြီးတော့သီလနဲ့ပြည့်စုံပါပြီလေဆိုတာပညာရှိသူတော်ကောင်းတွေနတ်တွေကလည်းပဲချီးမွမ်းတဲ့အတွက်အဲခုနဂုံတရင်ဟာလည်းပဲပြန့်ပြင်းနေတယ်တဲ့ဆိုရတဲ့မှာဘွာလည်းလှတယ်ပြီးတော့ဗာလည်းယန္နာလည်းတင်းတယ်စိတ်ကောင်းတာတော့နာကောင်းတာအဲ့တော့အခုလောကဒီမွေးနာတို့ခုနပေါန္ဒာနာတို့ဘာနာညာနာဟောလေခုနကမြတ်စွာဘုရားမိကြတဲ့ ရှင်းတာသုံးသပ်ချက်ပေါ့လေဒီအမြင့်အနတ်တို့အနှစ်အနတ်တို့ပိုင်းအနတ်တို့ဆိုတဲ့ဟာမျိုးကတော့တခဏလေးပြေသွားတဲ့ဟာပဲသူကတာရှိမခံဘူးဟုတ်တယ်မလားဟောတာရှိအသုံးခံတာကဘာဖြစ်တော့ဒီလရဏတာရှိတာရှိသူကဘယ်တော့မှမပြေဘူးစောင့်ကြည့်နေသေးတဲ့၍ပဲတော့မှမပြေမပြေတဲ့အပြင်အနတ်ကြီးထပ်ပြီးထက်ခတ်ကထုံထုံလာတာဘုန်းကြီးတို့ယနတ်ထုံနေဆိုတာလေဒီဒီအဝတ်ထဲပါတယ်များဟို ယန္တနေထုံထားတာဟုတ်တယ်မလားမပြအောင်ကိုကဒီယန္တထည့်ထားလို့ရှိရင်ဒီဘက်ကမှု့ကြိုက်နေတယ်မလားပယ်တော့မှဒီယန္တမပြဲတော့ဒါလိုပဲမှာဒီလာကြီးထောက်ကြည့်နေတာသောက်တီတောင်နေထားတဲ့လေတော့ပြက်ပြက်စင်ကျဲပြီးတော့နေလို့ရှိရင်အနတ်နေအနတ်နေတဲ့ခါတဲ့တမထုံးနေတာပဲထုံးနေတော့တင်းပြီးတော့နေတာဟုတ်တယ်မလားပယ်တော့မှမပြဲတဲ့အနတ်တဲ့မနေ့ကပယ်တော့မှအလှမပြက်တဲ့အသင်တန်းစာအဝတန်းစာ အယူအသုံးမျိုးလုံးမှာတော်တဲ့အစဉ်တန်းစာဘယ်အခါမရွေးပေါ်လीတော်တဲ့အစဉ်တန်းစာရှိတယ်လို့အယူအသုံးမျိုးလုံးမှာရောပြီးတော့ဘယ်ကာလမျိုးမှမဆိုရောပေါ်လीဒီမှာအမြဲတမ်းပြင့်ပြီးတော့နေတဲ့ယနာငါတာသီလယနာမယ်တဲ့ထက်တန်းကြဆုံးယနာမယ်လို့ဆိုတာနော်အဲ့ဒါမလားဟောသီလယနာမွေးပြကြင်စွာဆိုတာကိုကြံ့ငါကအရှိနဲ့ခွန်ကြီးတို့ကြည့်နေကြတော့ဆရာကြီးက အဲ့ဒါကိုမိကြားထားတာသိကောင်းတာဟုတ်တယ်မလားဒီရသီလရဏမှုပြကျိုင်းစွာသီလဆင်တိုင်းဒီတိုင်းလှပါတဲ့သီလဩတန်စာကြီးဆင်ထားတာတိုင်းထားတာပေါ့ကျူတိုင်းလှတယ်တဲ့ဟိုကမှုရတဲ့ဒီကလှတယ်ဟုတ်တယ်မလားမှုလဲမှုလှလဲလှအမှန်ကောင်းတာသီလဆောင်냐မလားပေရွာတဲ့သီလဆောင်တဲ့ပုဂ္ဂိုလ်ကြီးအပေမလားဘူးအပေလားကြတာဟာသီလမဆောင်ကြလို့သီလမလုံးကြလို့သီလဒီ ပစ္စည်းလို့ဓမ္မပယ်လာကြတာအဲ့ဒါမလားအပယ်မလားတဲ့ပုဂ္ဂိုလ်ကဓမ္မဒီလာကြီးပြည်စုံသည်တဲ့ဒါထင်ရှားနေတယ်ဓမ္မလူလောကလည်းရောက်နိုင်တယ်နတ်လောကလည်းရောက်နိုင်တယ်အဲ့ဒီလောကမှာလည်းပဲအဲအကျိုးရင်းကတော့ကောင်းရာတုတိအကျိုးဆက်ကတော့အသက်ရှိတဲ့အနာရောဂါကင်းရှင်းတဲ့အင်္ဂါချိလက်ပြည့်စုံတယ်ပေါ့လေဒါကြီးအများကြီးပါပဲအဲ့ဒီအကျိုးဆက်တွေဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်တော်တော်နဲ့ပြီးမှာမဟုတ်ဘူးအဲ့ဒါဒီငကောကပြည့်စုံဟောမလို့ပါပဲဒါမှမဟုတ်မဟောနိုင်တော့ဘူး လောက်ဆိုနားလေလောက်ပါပဲမှာသီလဆောင်ညာမလားပေရွာမြတ်သီလအဲမလားပေရွာမြတ်သီလစိတ်ချကိုယ်ွယ်ရာတဲ့မနာကောင်းတာတော့မှာအဲ့ဒါဒါနာပန်းကုန်းကတော့သင်ညာထားလို့ရှိရင်နည်းနည်းပဲလှတယ်နည်းနည်းပဲနည်းနည်းပဲသူကယနာသင်တယ်နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ဒါနပါရမီမြောက်လို့လို့ရှိရင်တော့ဒါအတရှိခံနိုင်လို့ဆရာရှိပါရဲ့ဟောသီလကတော့ဒါနတဲ့ပိုးပြီးတော့သူကခက်တဲ့အတွက် ကပိုးပြီးတော့တင့်တယ်တဲ့သူကပိုးပြီးတော့ယနတ်တင်းတယ်အဲ့ဒါမလားအဲသူကတော်တော်လေးတာစီခံသွားပြီပေါ့ဒီမှာမနကောင်းပါတယ်ဒီမှာဒါမလို့သီလမကွာဖြစ်လေရာချမ်းသာမကွဲပါတဲ့ချမ်းသာဆိုတာကဘဝရဲ့တင့်တယ်မှုဘဝရဲ့ယနတ်တင်းမှုတွေပေါ့နော်မလားကိုယ်စင်းရဲ့စိတ်စင်းရဲ့ကအစဝင်ဒီချမ်းသာတွေကွဲပြောက်မသွားဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူများဟို ဟိုစာနာစိတ်ကင်းမဲ့ပြီးတော့ရရစစ်စစ်ပေါ့လေမကြံမတာကိုပယောကမတော်မသင့်တဲ့ကိုပယောကနှုတ်ပယောကနဲ့စောစောကားကလုံလုံကြီးကြီးမလုပ်လို့ဟုတ်တယ်မလားချမ်းသာမကွယ်ဘူးတဲ့သီလမကွာဖြစ်လေရချမ်းသာမကွယ်ပါတဲ့သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကဖြစ်လေရဘုရားတိုင်းချမ်းသာဒီကွယ်ပြောက်မသွားဘူးတဲ့ချမ်းသာတွေရှိနေတယ်ပေါ့လားအဲ့ဒီစကားကိုကြောင်းကြောင်းကြံလိုက်ပေါ့သီလမပါဖြစ်လေရချမ်းသာကွယ်တတ်ပါပေါ့ဒါပေါ့ သီလမပါရင်ကိရိယာဘဝတိုင်းမှာချမ်းသာတွေကျွဲတတ်တယ်သီလပြည့်ရင်ဘဝကောင်းမရတော့ဘူးဘဝသိုးတွေရသွားတယ်ဘဝသိုးကငရေတရိษံတိတ်တာသူတွေကဘောဒီဓမ္မအဲ့ဒီသိုးရတဲ့ဘဝဒီမျိုးတွေကတမျိုးမျိုးရောက်သွားနိုင်တယ်ဓမ္မဟုတ်လားဒီလိုဆိုလို့ရှိရင်ချမ်းသာကြီးကွဲသွားပြီချမ်းသာကြီးပြောက်သွားပြီဟုတ်လားလက်ရှိရထားတဲ့လူဘဝလေးဟာမရှိတော့ဘူးပေါ့ဒါပဲအဲ့လိုရှိတယ်ဟိုဘဝအရင်ရှုံးသွားတယ်ဆိုတာဒါပြောတာပေါ့ ဟုတ်လားဟိုကအရင်ရှုံးသွားတယ်ဘုန်းကြီးတို့အယောင်းဝယ်လုပ်တဲ့အခါမှာမျက်သွင်းရအောင်ဆိုပြီးတော့အယောင်းဝယ်လုပ်ကြတယ်မဟုတ်လားอืมအရင်ကြီးမြုပ်နိုင်ကြတယ်အဲ့တော့ဒီဘွားကြီးအကွက်ကွင်းကောင်းကိုလည်းပဲကိုကอืมကျူရင်ချိန်မှန်းပြီးတော့ဘောလို့ဓမ္မညက်ရောက်ခဆိုပြီးတော့လောက်တာပဲဒါပေမဲ့လို့တခါတခါအကြောင်းမြင်လို့ရှိရင်မဖြစ်တတ်တော့အရင်လောက်ပဲကြံရတတ်တယ်ဟုတ်လားအရင်ကြံရတတ်တယ် အဲတခါလုပ်လည်းပဲအရင်ပဲပြန်ရနောက်တခါလုပ်လည်းပဲအရင်ပဲပြန်ရဆိုတော့အရင်ကြီးပဲပြန်ပြန်ရနေတော့တစ်ဖက်ကလည်းပဲကိုယ်မိသားစုစားဝင်နေရရှိနေတော့ဘာဖြစ်တော့အရင်တဲ့ကနှိုက်နှိုက်ပြီးတော့စားရတာကိုနော်အဲနှိုက်နှိုက်စားတော့ဘာဖြစ်တော့ကြာတော့အရင်ကရော့ရော့ပြီးတော့ဘာဖြစ်သွားတော့အရင်ငုတ်သွားတယ်အရင်ငုတ်ရုံလေးကအရင်လည်းပြုတ်သွားတယ်ဟုတ်လားအရင်ပြုတ်သွားတော့ဒီပွားရေးလုပ်ငန်းကြီးတစ်ခုပါပဲတို့ အရင်ငုတ်သွားပြီအရင်ပြုတ်သွားပြီဆိုလို့ရှိရင်ပြန်ပြီးတော့နလန်ထူးသိမ့်မလွယ်တော့ဘူးပြောမလားအဲကိုကလည်းပဲအဲမဖြတ်ဝမြနဲ့ဟိုရင်ဖြတ်ဝမြမမကြီးကမလုတ်တတ်ဘူးဆိုလို့ရှိရင်ဘေးကပုဂ္ဂိုလ်တွေကလည်းစီဝါရေးအကူအညီပေးတဲ့ပုဂ္ဂိုလ်တွေကလည်းမယုံကြည်ဖြစ်ပြီဆိုရင်တော့သေတာဟောဒီပုဂ္ဂိုလ်ကမလားအဲ့ဒါမြုပ်သွားတာပဲပြုတ်သွားတာပဲတော့အရင်ပြုတ်ก่อတခါတဲ့အဲ့တော့ခုနရရှိတဲ့လူဘဝလေးတက်တန်းကလည်းတူတူလေးမှာပေါ့လေ ရားတရားသံဃာယရဏသုံးပါးကိုအထားပြီးတော့အဲခုနဒါနလည်းမရှိဘူးဒါနရှိကြံလည်းပဲသီလကမရှိဘူးဆိုလို့ရှိရင်ဘာဖြစ်လို့သိတဲ့အခါကျတော့ရရှိထားတဲ့အမနာတန်ဖိုးကြီးတဲ့လူဘဝဟာဆုံးရှုံးသွားတယ်ဟုတ်တယ်မလားလူချမ်းသာဆုံးရှုံးသွားတယ်လူဘဝဆုံးရှုံးသွားတယ်ကိုယ်စင်းရဲ့စိတ်စင်းရဲ့တွေလည်းအကြီးကျယ်ဟိုမှာဖြစ်ဖို့တာသိကြတာပေါ့ဟုတ်တယ်မလားလူဘဝနောက်ဘဝရှိရတယ်ဆိုရင်အမှန်ချမ်းသာဘူးလား ဒါဆင်းရဲတော့မကင်းတော့မကင်းဘူးပေါ့လေအဲ့ဒါမလားအဲသူတို့ဘဝနဲ့နိုင်စားလို့ရှိရင်တော့အများကြီးချမ်းသာတယ်ဆိုတော့ဆိုပါသေးတာပေါ့အဲလူချမ်းသာနတ်ချမ်းသာဒါကြီးဆုံးရှုံးသွားတာပဲအရင်ပြုတ်သွားရတယ်မှာပြီးတော့အယောင်းဝယ်သဘောမျိုးထားရတာပေါ့အမှန်တန်အရင်ကြီးတဲ့လူဘဝကြီးကိုအရင်ကြည့်ပြီးတော့ညက်ဆုံးအောင်လုပ်တတ်လို့ရှိရင်ဘာဖြစ်တော့ကိုယ့်အတွက်အများကြီးအမျက်တွေထွက်နိုင်ကြရရှိတယ်ပြီးတော့ရိုးရိုးသီလာလေးလောက်နဲ့ပြည့်စုံပြီးတော့ တဘွားကုံဆုံးသွားရမယ်ဆိုလို့ရှိရင်လည်းပဲဒီဘွားပဲဒီဘွားလူဟာမျိုးပဲသူတဲ့ဆင်းရဲလို့ရှိရင်လည်းနောက်ဘွားလူဟာမျိုးပဲပြန်ရတာပဲတမန်ဟုတ်လားနောက်ဘွားလည်းလူဘွားနောက်ဘွားဆိုတာသုံးကြီးဆန်ကြီးပဲသူကဒါလည်းအရင်လို့ဆိုရတာပါအရင်ပဲပြန်ရတာပဲအဲ့တော့အရင်အရင်ရနေရင်ကပဲကောနာစားဝင်နေကြီးကတစ်ဖက်ကရှိနေဆိုတော့ဒီကနှိုက်စားနှိုက်စားနှိုက်စားတာနှိုက်စားတော့အရင်ကုန်သွားပြုတ်သွားတယ်ဒီလိုပဲလူဘွားအရင်မပြန်ရတဲ့အရင်ပြန်ရတော့အခုလိုထက်တန်းစား အဲမိမိရဲ့စိတ်တွေစိတ်ဓာတ်တွေတိုးမြင့်ပေးတဲ့ဘာဝနာတရားတွေအထောက်ရမှမသိပဲနဲ့လူဝေးကိစ္စအိမ်တော်ရေးကိစ္စဤဝရေးကိစ္စကာမဂုဏ်ကိစ္စအဲ့ဒါမလားဘာကိစ္စညာကိစ္စတွေနဲ့ပဲရှုပ်ချက်ခါပြီးတော့ဒီထဲမှာနေမိုးသွားရင်မတော်တဆမတော်မသိနဲ့ကောနာအပြုမူတွေပြုမူလိုက်ရင်တခါတည်းဘာဖြစ်တော့မတော်တဲ့ဘုရားတယောက်သွားရောဒါအရင်ပြုတ်သွားတယ်ခေါ်တာဟုတ်လားအရင်ငုတ်ယုံနေမဟုတ်အရင်မှတခါတည်းပြုတ်သွားတာဟုတ်လားပြန်ပြီးတော့တက်ဖို့စိတ်မလွယ်တော့ဘူး အဲ့ဒါမြေတိစ္ဆာပြိတ္တာသူကဲခေါ်တဲ့သိုးရတဲ့ဘဝမျိုးရောက်သွားလို့ဒီပြန်တက်ဖို့မလွယ်တော့ဘူး။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဘဝတွေကကြည့်လေတခြားမကြည့်ပါနဲ့ဘုန်းကြီးတို့တမကြည့်ပါလား။ညညမြင်းညထွန်းထားပြီဆိုလို့ရှိရင်ဟိုပုဂ္ဂိုလ်လေးလာတယ်မလား။ပုဂ္ဂိုလ်လေးကဘာချောင်းနေတယ်။အိမ်ညောင်ကချောင်းနေရမလား။အိမ်ညောင်လည်းနိုင်တဲ့ကောင်ပေါ်တာပဲ။အိမ်ညောင်ကတောက်တဲ့နိုင်တယ်။တောက်တဲ့ကလည်းနိုင်တဲ့ကောင်ပေါ်တာပဲဟုတ်တယ်မလား။စိတ်နဲ့ကဲစိတ်နဲ့ကဲဒီအနိုင်ကြီးရှိနေပြီသူတို့ဘဝတွေဆိုတာလေအမှန်ဘေးရအန္တရာယ်များတဲ့ဘဝတွေပဲ။ အသိဉာဏ်ကျင်းမဲ့တဲ့ဘဝတွေပဲပေးရများတာပေါ့တကောင်နဲ့တကောင်အဲလိုက်ဖန်စားတောက်ပြီးတော့ဒီမှာနေရတဲ့ဘဝမျိုးတွေအညဉ့်အညဉ့်မြခါရိကအညဉ့်မြဝိဟိတာဆိုတာလေတကောင်နဲ့တကောင်တတ်ဖြတ်စားတောက်တကောင်နဲ့တကောင်ညှင်းပန်းနှိမ့်ဆက်နေတာပဲအဲ့ဒါလိုညှင်းပန်းနှိမ့်ဆက်ခံရရင်းကတည်သွားရတဲ့တတ္တဝါဆိုလို့ရှိရင်ကဲပဲနဲ့တော့စဉ်းစားကြည့်စမ်းပါယန္တူရဲ့လက်တွဲမှာတစ်ဖြတ်ဖြတ်တလူးလူးနဲ့ကိုယ်စင်းရဲ့စိတ်စင်းရဲ့ဖြစ်ပြီးတော့သိရမှာမလား ကိုဆင်းရဲတော့ထားပါတော့လေစိတ်ဆင်းရဲကြည့်ပြီးတော့သိရမယ်ဆိုရင်ကြည်လင်းတဲ့စိတ်နဲ့သိခွင့်ရပါမလားကြည်လင်းတဲ့စိတ်နဲ့သိခွင့်မရဘူးဆိုလို့ရှိရင်ဒီတ attva ဟာဒီဘဝကတက်ဖို့မလွယ်ဘူးဒါကြောင့်မတော်တဲ့စမတော်မတင်တဲ့ကုဏကိုလို့အပြုမှုတစ်ခုပြုမှုလို့သူကအခွင့်သာလို့အကျိုးပေးခွင့်ရသွားလို့ရှိရင်အဲ့ဒီဘဝကပြန်ပြီးတော့တက်ဖို့မလွယ်လို့မြတ်စွာဘုရားဟောကြားထားတာဥပမာဘာနဲ့တူလဲဆိုလို့ရှိရင်ဟို ဓမ္မပြေကအတဇင်းနဲ့လူပြေကအတဇင်းပေါ့လေထိတ်ချင်းဖြီးဖို့ခက်တယ်လို့ပဲပြောပါမလားသူ့ဘာသူကြရင်လို့ကြလာဒီကလည်းထောင်ရင်ထောင်နေပါမယ်ဟုတ်တယ်မလားထိတ်ချင်းဖြီးဖို့ခက်ရင်လေတဲ့လားဒါကတော့ထားပါတော့တနည်းဥပမာလည်းပဲဘုန်းကြီးတို့ဒီပင်လယ်ထဲမှာလေကမ်းကြီးကောင်ရှိတယ်တဲ့နှစ်တရားမှတစ်ခါပေါ်တာတဲ့ပြီးတော့ပင်လယ်ထဲမှာလည်းပဲအပေါက်တစ်ခုပါတဲ့တဘိုးလုံးကြီးတစ်ခုကလည်းပဲမျောနေတယ် သူကသူလွင့်ကျင်နိုင်လို့မျောကျင်နိုင်မျောနေတာပေါ့အနှစ်တရာနေမှာတစ်ခါပေါ်တဲ့ကောနာလိတ်ကမ်းကြီးဟာဘွားကလေးပေါ်လာတော့မှာပေါ့ဒီကောနာဟိုမျောကျင်နိုင်သူကသူအစီအစဉ်မရှိဘဲနဲ့မျောကျင်နိုင်မျောနေတယ်တဘိုးတော့အပေါက်ကြီးထဲမှာသွားပြီးတော့စုမိရတာဖြစ်ဖို့ဘယ်နဲ့ခဲခဲမလားလွယ်မလားဟမ်အတော်ကိုခဲနဲ့လို့ဘာမှမအတော်ခဲနဲ့လို့ပဲအမြတ်စွာဘုရားအဲ့ဒါကလွယ်သေးတဲ့จิตသားတို့တဲ့အဲ့ဒါကတိုက်ဆိုင်လို့ရှိရင်ဖြစ်နိုင်ကြရှိသေးတယ်တဲ့ခုန အဲအခုလိုလူဘဝမျိုးသုံးမှုနောက်ဘဝမျိုးမှာပေါ့လေမတော်မသင့်တဲ့အပြုမူတွေပြုကာမဂုဏ်အာယုန်နဲ့နှင်းမွန်းပြီးတော့ဒီလုံလောက်တဲ့ကုသိုလ်မပြုမိပဲနဲ့ဒီတိုင်းမတတ်မရှင်းပဲနဲ့ဗလိမကျင်းနေတဲ့စိတ်နဲ့သွားရတဲ့ပုဂ္ဂိုလ်ကခုနဆိုးရတဲ့ဘဝတွေကြာသွားလိမ့်ရှင်ခုနအဲ့ဒါကပို့ပြီးတော့ခဲရင်တယ်တဲ့ကောင်းတဲ့ဘဝပြန်ရဖို့ခဲရင်တယ်အဲ့တော့နော်အဲ့တော့ဘုန်းကြီးတို့တတိဟာအခုသာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်အရင်မရှုံးဘူးအရေးကြီးတယ် ဟုတ်တယ်မလားအရင်မရှုံးဖို့အရေးကြီးတယ်အမျက်တီထွက်ဖို့အရေးကြီးတယ်နော်အရင်မရှုံးဖို့ဘာဖြစ်လို့အခြေခံပြုလွယ်တဲ့ဒါနလုပ်ရမယ်ပြောပါတော့တိတဲ့အဆင်မြင်တဲ့ဒီလာပြည့်စုံရမယ်ပြီးတော့မလားအဲပြီးတော့ဘယ်တော့မှမရှုံးတဲ့အမျက်ပေါ်တယ်လောကမှာဟိုရောက်မယ်လို့လို့ရှိရင်ဘယ်တော့မှမရှုံးတဲ့အမျက်ဆိုတာရှိလားဟမ်ရှိဘူးလားမရှိဘူးလားဘယ်တော့မှမရှုံးနိုင်တဲ့အမျက်လေ ဘယ်တော့မှအခြေပြအနေပြမဖြစ်နိုင်တဲ့ဟာလေတချို့ကုမ္ပဏီကြီးတွေကနှစ်ပေါင်းများပြီးမှယာနဲ့ချီပြီးတော့ငါလည်းပြီးနေတာလည်းရှိတာဟုတ်လားဒါပေါ့ရှိနိုင်တာပေါ့လူကြီးလက်မှတ်တို့ဘာတို့ဘာတို့အတူတူဘာတော့မလားဒါကြီးကတေချတဲ့ဟာတွေပဲဘယ်တော့မှအရင်မရှုံနိုင်တာအမျက်အမျက်နဲ့ကြီးသွားတဲ့ဟာမျိုးပေါ့လေတရှိလို့နော်တေချတဲ့ဟာပေါ့သူလည်းပဲဘဝမှာအမျက်ထွက်ဖို့အရေးကြီးပါတယ်ဟုတ်လားအမျက်ထွက်ဖို့အရေးကြီးတယ်အဲ့တော့အမျက်ထွက်ဖို့အရေးကြီးတော့ ဘုန်းကြီးတို့မြတ်စွာဘုရားကလေဒီဒါနအခြေခံသီလကတစ်ဆင့်လောက်ရမယ်ခါရည်အကြောင်းနဲ့တကွာဒီမြတ်စွာဘုရားမိန့်ကြတော်မူတယ်ဒီအကြောင်းလုံးလို့ဒီအကျိုးတွေရတယ်ဆိုတာလေတာယာဝယ်ဒီမြတ်စွာဘုရားမိန့်ကြတော်မူတယ်လူဘဝနတ်ဘဝအဲလူဘဝနတ်ဘဝမှာအသက်ရှင်ခြင်းအစာရှိတဲ့အဲအကျိုးဆက်တွေပေါ့ဟဲ့လားမလားဟောတာစီစဉ်နေလဲအများကြီးပေါ့အဲဒါလေးလည်းရနိုင်တယ်ဆိုတာပြောပါတယ်ဟိတုနာတတ္တိဘဂဝါဟိ ေတုနာတတ္တိအတ္တရံအတ္တရံတတ္တတဝါတဲ့သာယာဝယ်စီရင်ချမ်းသာတယ်ဝိရရှိရေးအတွက်အကြောင်းနဲ့တည်းကမြတ်စွာဘုရားဖော်ပြတယ်လူဘဝမမြင်ရတဲ့နတ်ဘဝမျိုးပေါ့လေဒီမှာအကြောင်းနဲ့တည်းကဒါကြီးဖော်ပြတယ်ဒါတွေကြောင့်ဒီဟာတွေရတတ်တယ်ဆိုတာဒါကြီးဖော်ပြတယ်ဖော်ပြပြီးတော့မြတ်စွာဘုရားကဒီလိုနဲ့ပဲကဲဒီတဲ့မင်းတို့နေကြပြီတော့ဒီတဲ့ပဲမင်းတို့နေကြပြီတော့လို့ဆိုပြီးတော့ မင်းလည်းခဲပြစ်ဆိုတဲ့အနေနဲ့ပြစ်ထားသလားဆိုတော့ပြစ်မထားဘူးပြစ်မထားဘူးတတော်တတ္တိဝိမောစီတုံတဲ့တတော်ထူတာယာဝဲအဲလူချမ်းသာနတ်ချမ်းသာလူကာမဂုဏနတ်ကာမဂုဏခေါ်တဲ့အဲအခြေမှတတ္တိတတ္တဝါရဝိမောစီတုံတဖြည်းဖြည်းတစားစားနဲ့သူကဟိုကြောင်လုပ်ပြီးတယ်ကြောင်လုပ်ပြီးတယ်ဆိုတာဘာတွေကြားရသလဲ နာနာမယိအာရိနဝတ္တတဝါတဲ့ဤအမျိုးမျိုးနဲ့သူတို့ရဲ့ဖြစ်တည်ကြတယ်ဖြစ်တည်ကြကဲလူဘဝပဲကြည့်ကြပါစို့လူဘဝခုနအဲဒါနအခြေခံလေးလည်းပါလာတယ်သီလလည်းပဲပြည့်စုံလို့ကုလူဘဝရရှိတယ်ဟုတ်လားငရေတိကံတိတာသူတွေခေါ်တဲ့ဘဝဆိုးတွေထောက်လို့ရှိရင်တော့လူဘဝဟာအများကြီးကောင်းတယ်နှိုက်ရှင်လို့မရအောင်ကိုပဲကောင်းပါတယ်တာယာဝယ်ကောင်းပါတယ်ဒါပေမဲ့လို့အဲ့ဒီချမ်းသာက အများအားတည်နေသလားအများအားတည်နေသလားအကောင်းလို့ဆိုရင်လည်းလို့အဆိုးတွေရောပါလာတယ်မလားဟုတ်တယ်မလားအခုကြည့်ပါလားစာဝန်ရေးအတွက်လုံးမရလားတက်တာရလားတက်တာမတက်တာပေါ့ဟုတ်တယ်မလားပြီးတော့ခန္ဓာကိုယ်ကြီးလည်းပဲအမျိုးမျိုးပြုပြင်ရတာကြည့်ပါလားအဝတ်နဲ့ဓမ္မနွေးရထွေးရတာအသားနဲ့ဓမ္မဟုတ်တယ်မလားဟမ်ပြုပြင်ရတာရင်ကလို့ရှိရင်လည်းတောက်ရတာမရှိဘူးလားပင်မလို့ရှိရင်လည်းနားရတာမရှိဘူးလား ပြီးတော့သာရတောက်ထားတဲ့ဟာတွေကလည်းအဟောင်းနေကြည့်တော့ဗိုက်ထဲမှာတခါတည်းရှိနေလို့ရှိရင်ဒုက္ခတွေရောက်နေရတာမလားဒါတွေထုတ်ပြလို့ရှိရင်အသိဒုက္ခရောက်တာဟုတ်လားဒါတွေထုတ်ပြရတာတက်တာရလားဒီနေ့လည်းပဲမပြီးနနေ့လည်းလည်းမပြီးတလလည်းမပြီးတစ်နှစ်လည်းမပြီးအိုးဆင်းရဲလိုက်တာဟုတ်လားတက်တာရလားဒီကြားထဲမှာသွေးလီနေရာမကျသေးတာနေရာမကျလို့ရာသီဥတုကလည်းဖောက်ပြန်လို့ကုသတဲ့ယောဂါတွေကလည်းအဲပေါင်းကျင်မှာရှိနေလို့ရှိရင်ကိုယ်မှာယောဂါတွေရတယ်ဘယ်လိုနေရုံ သက်သာရလားသက်သာမသက်သာပါဘူးဟုတ်လားသက်သာဘူးပြီးတော့လည်းပဲကိုကပြိုးခြင်းနဲ့မဖြစ်တော့ဥဥလာတယ်ဒါလည်းသက်သာရလားကိုကမာခြင်းနဲ့နားလာတယ်ဘာတတ်နိုင်လားဒါတော့ကိုကအမြဲတမ်းရှင်ရင်နဲ့တန်ရင်နဲ့ဒါပေမဲ့လို့ဒီနေ့ကြတော့ဟမ်ဒီနေ့ကြတော့တေမင်းကိုလက်မြောက်ရှုံးပြရမယ်မဟုတ်လားကိုရှိတော့မှကိုဆင်းရဲတယ်မှာစိတ်ရှိတော့စိတ်ဆင်းရဲအခုထိုင်နေတာကြည့်ပါလားဟုတ်လား ထိုင်နေတာရှိမလားတော့ရထိုင်နေရောက်အရိယဘုလေးမျိုးလုံးနဲ့မျက်မျက်တရနေရတာထိုင်ပြီးတာနေစားမှအဲ့ဒါလူတယောက်သွားကြည့်တာနေစားမှအိတ်ကြည့်တာနေစားမှရက်ကြည့်တာနဲ့နေနိုင်မှာမလားနေနိုင်မှာမလားအင်းသွားလို့ကြည့်တာနေနေစားမှသွားတာနဲ့သာသိရမယ်သိပြီအရိယဘုမပြောင်းနဲ့သွားကြည့်နေအဲ့ဒီသွားတာနဲ့ပဲဒီပုဂ္ဂိုလ်သိစရာရှိတယ်ဟုတ်လားရက်လို့ကြည့်တာနေစားမှရက်တာနဲ့သာသိရမယ် ထိုင်လူကြီးတာနေစားမှာထိုင်တာနဲ့သာတရားမယ်အိတ်လူကြီးတာနေစားမှာအိတ်တာနဲ့သာတရားမှာတဲ့ဒီပြင်ဒီစရာအကြောင်းကိုထားပါတော့ဟုတ်လားဒီဟာနဲ့ပဲပြီးနိုင်တယ်ပြီးနိုင်တယ်တမဒီစရာအကြောင်းကြီးအများကြီးရှိတာဟုတ်လားယူယောဂနဲ့လည်းပြီးနိုင်တာပဲပြီးတော့ဒီရင်းစုံနဲ့လည်းပြီးနိုင်တာပဲအဲ့ဒီလိုအနေမျိုးမဆိုင်တော့မှနောက်ဆုံးဥဒိယမှာတက်တာရလားမတက်တာဘူးတက်တာဘူးဟုတ်လားမတက်တာဘူးနောက်တတော် ပတ္တိဝမောစိတုံနဲ့နာနာနိယေဟိအဲအာဒီနောမပကာတိတော်ပါလေညဆောဆရာကသတော်ထိုလူဘဝနတ်ဘဝဟာချမ်းသာလာပါတယ်တာယာဝဲလို့အများကသင်ရလောက်တဲ့ဒါနတီးလိုက်အစွမ်းကြောင့်ဖြစ်ပေါ်လာတဲ့ခုနအဲပြည့်စုံမှုအမျိုးမျိုးတို့မှတတ္တိအဲ့ဒီဟာကိုလက်ကင်ပြုနေတဲ့သတ္တဝါတို့ဝိမောစေတုံ ကြည်ထဲမှာသာသာရာရာနဲ့မဖြစ်ဖို့ရာအတွက်ကင်းလွတ်ဖို့ရာအတွက်နာနာနေညီညွတ်ညွတ်တို့ဖြင့်အာရိနဝံအပြည့်အနာသာမတရိစရာတွေကိုပကာတိတော်ကပြတော်မူတယ်တဲ့ပြတယ်မြတ်စွာဘုရားအဲ့ဒါမလားပြတယ်ပြတယ်မှာဘုန်းကြီးတို့ဟိုဟိုရှင်ရထပါဠိမထေလေရှင်ရထပါဠိမထေဟာငငယ်လေးပါပဲသူကပြည်ချမ်းသာတဲ့တတိသားတယောက်ပါပဲ အရွယ်ကောင်းလို့ပထမအရွယ်မှာပဲဒီဟန်ပေါင်ရောက်သွားတာတစ်ချိန်မှာအဲဘယင်တစ်ပါးရဲ့ဥယျာဉ်မှာအရှင်သစ်ဘယင်နဲ့တွေ့တယ်ရှင်ရထပါဠမသိအကြောင်းလည်းပဲသူကလေ့လာကျင်တာနဲ့သူကမေးရှင်ဖရာတချို့တချို့ပုဂ္ဂိုလ်တွေကဆိုလို့ရှိရင်အဲပစ္စည်းပစ္စည်းလို့ဆွေမျိုးပစ္စည်းလို့ဦးမဲမစွမ်းဖြစ်လို့အခြေစိုးအနေစိုးတွေနဲ့ကြုံလို့ သာသနာပုံရောက်တာတွေရှိတယ်ဗျာတဲ့အရှင်ဘုရားကတော့ရေအနေရေကောင်းတယ်ပြီးတော့ပစ္စည်းဆုံးချုပ်မရင်ဆုံးရုပ်လို့ဒီလိုလည်းမဟုတ်ဘူးတဲ့အရှင်ဘုရားမှာမိသားစုကလည်းပစ္စည်းတွေရှိတာပဲတဲ့ရှင်ဘုရားလည်းကျမ်းမာရေးကောင်းနေတာပဲတဲ့ယောဂလည်းရှိတယ်စားမယ်တောင်းမှဖြစ်လို့ဒီလိုသာသနာပုံဝင်တာမဟုတ်ဘူးတဲ့ပြီးတော့ ငငယ်နောက်တော့အရွယ်ကောင်းဆုံးမှာလောကီရှိစဉ်ခံစားပြီးတော့နောက်အရွယ်ရင့်သွားကျွတ်တော်ကြီးဖြစ်သွားတဲ့ခါကျမှသာသနာ့ဘဝင်မကောင်းဘူးထားတယ်ဒီလိုဆိုလို့ရှိရင်ဒီမှာကာမဂုဏ်ချမ်းသာရောဒီဟန်ချမ်းသာရောနှမျိုးလုံးမရဘူးလားခင်ဗျာတဲ့ဒီလိုလျှောက်တယ်လျှောက်တဲ့ခါကျတော့ရှင်ရထပါဠိမသိတာလေမြတ်စွာဘုရားဒီညွှန်ကြားတဲ့အချက်၃ချက်နဲ့ကြံပြီးတော့ခြေပတ်ဟုတ်လားကြံပြီးတော့ခြေပတ်တယ်အုတ်ယုတ်အဲ ဥပနိမိတိလောကောအတ္တူဝောလောကောသူယောကိုပါတတ္တဝါပေါင်းသူအတ္တူဝောဤတန့်ခံရဲခြင်းမရှိသည်ဖြစ်သူကြည့်ပါလားတဖြည်းဖြည်းမွေးဖွားလာတဲ့အချိန်ကစပြီးရုပ်တွေဟာရင်းရင်းရင်းရင်းရင်းရင်းပြီးတော့ဟုတ်တယ်မလားဟုတ်လားကြောင်းလဲလာတယ်မလားဟုတ်လားอืมကြောင်းလဲလာတာအခု90ကျော်60ကျော်ဆိုပါစေတော့ဟမ် အဲတိတ်နေရာမကြတော့80ကျော်ဆိုရင်တာပြီးတော့နေရာမကြ80ကျော်ဆိုလို့ရှိရင်တာပြီးတော့နေရာမကြဟုတ်တယ်မလား90ကျော်လောက်ဆိုရင်ပဲမူတတ်တဲ့ယောဂါတို့မေတ္တတဲ့ယောဂါတို့ဖြစ်လာပြီလေဟုတ်လားပြီးတော့အဲဒါမောတတ်တဲ့ယောဂါအတက်ဆင်းလေးတွေညတက်လိုက်ပြီဆိုလို့ရှိရင်ဟဲဟဲဖြစ်နေတာဟုတ်တယ်မလားမတက်နိုင်ဘူးလို့မနော်မူအမူယောဂါဘာဖြစ်လို့အမောယောဂါအမေယောဂါဆိုတာပေါ့ မျက်စိကပူမွားမွားဆိုလို့ရှိရင်မမြင်တဲ့ယောဂါပေါ့ဒီလိုမဟုတ်လားနားကမကြားဘူးဆိုလို့မကြားတဲ့ယောဂါပေါ့နော်သွားကကျိုးနေတော့မစားနိုင်လို့ရှိရင်မစားနိုင်တဲ့ယောဂါပေါ့လူကြီးဆိုတော့လည်းကောင်းကောင်းမိတ်နိုင်တော့ရတဲ့မိတ်နိုင်တဲ့ယောဂါတွေအိုးမယောဂါတွေမှာသုံးနေတာပဲတစ်ခါတည်းကလိုက်တာဟုတ်လားတချီးကြီးအဲ့တော့လူတွေကတချီးကြီးယူရင်းပြီးတော့နောက်ဆုံးပါဖြစ်တော့ပင်ញိုင်းကုန်ရောက်ရတာဟုတ်တယ်မလားကိုရတယ်နာရတယ်ပေးရတယ်တချီးကြီးတမပို့နေတာ ဥမာဘာနဲ့တူလဲဆိုတော့နှချမ်းကထုတ်လိုက်တဲ့နွားတွေကိုဒီနွားကြောင်းသားကတပြားကျိန်လို့ကြကြပြီးတော့လေစကြက်တဲသွားတယ်ပေါ့စိတ်စိတ်နဲ့တဲသွားရမလားဘယ်နွားမှဒီခိုးကပ်ပြီးတော့မနေနိုင်ဘူးတပြားကြောက်တာနဲ့မလားရမလားဒါလည်းကိုစကြက်သွားရတာပဲနွားကြောင်းသမားရဲ့အလိုကြတခါနေရတာပဲဒီလိုပဲတည်ခြင်းခေါ်တဲ့တည်မင်းရဲ့အလိုကြတတ္တဝါတွေဟာပြရမှာဟုတ်လား အဲ့တော့ရွတ်တော်ကြီးဖြစ်မှာတေဂာနိကြမှာအခုလိုအဲဘဝအမြတ်ထွက်စီတတ်တဲ့တရားမျိုးအားထုတ်ရမယ်ဆိုလို့ရှိရင်ဘယ်လိုနေမလဲဘယ်လိုနေမလဲဟိုတနေ့80ကျော်ဘွားကြီးနဲ့68နဲ့7နဲ့ဘွားကြီးမြောက်လေအဲ့လိုဆိုဘာမှအာမလုပ်နိုင်ကြဘူးဟုတ်တယ်မလားဒီလိုနဲ့ပဲယုဒိယရနဲ့ပြီးသွားကြတာတရားလည်းကောင်းမလျှောက်တာဘုန်းကြီးကလမ်းခင်းပေးတာလည်းကောင်းမလျှောက်တာအဲ့လိုဖြစ်သွားတယ်အဲ့လိုရွတ်တော်ကြီးမျိုးမှဆိုရင်နေရာမကြတော့ဟုတ်တယ်မလားအဲ့တော့သူကတင်ပြတယ်တော့အဲ့ဒီလိုရွတ်တော်ကြီးမျိုးမှဆိုမလွယ်ဘူးတဲ့တော့ ဥနာပေတို့မောင်းနေမှုလူတို့မမြဲပါတကားတဲ့။ဟူရတဲ့နေရတဲ့ပေးရတဲ့အဲ့ဒီအခြေအနေမျိုးတို့။อืมပြည်ချင်းတရားကမောင်းပုံပို့နေတယ်တဲ့။ဒီကံခံရခြင်းမရှိလို့အဲ့ဒါမလား။တာဝိကတစ်ချက်တည်းမှာ။မြတ်စွာဘုရားကတာဝိကတွေကြတာနော်။ကဲအဲ့ဒါလေးစဉ်ဥနာပေတို့မောင်းနှင်ပို့လူတို့မမြဲပါတကား။ဥနာပေတို့မောင်းနှင်ပို့ လူတို့မမြဲပါလားကသို့ရမနာရမသေးရအောင်လို့ငါကတာဝန်ယူမရှိဆိုတဲ့အနေနဲ့အာမကံကျက်မရှိသည်ဖြစ် အတ္တနောဖောက်လျှောက်သူကျင်းတယ်တဲ့တတ္တဝါရဲ့ပြော့ွက်ပဲမပြော့ွက်တည်နေဟုတ်တယ်မလားဟောနေမကောင်းအိုးလာပြီအရှင်ကြီးဆွေမျိုးတွေကပဲဖြစ်ဖြစ်အခြားကိုအကျိုးစီးပွားလူလာတဲ့ကလူလာတဲ့ပုဂ္ဂိုလ်ကဖြစ်ဖြစ်ဟုတ်တယ်မလားဦးစီးရဘူးဆိုတာရှိတဲ့ကနေပြီးအမခံမယ်လို့ရှိလားမဟုတ်ရအောင်ခံတားနိုင်တယ်အတားအဆီးရှိရလားမရှိပါဘူး ဒါပေမဲ့လို့ဗတပြားတို့ဘာတို့ညာလားမလားဘိုးဘိုးဟောင်းတို့ဘာတို့ကြည့်ကြတာမလားသူတို့ကတော့ကြည့်တယ်ပြောတာဘုန်းကြီးကမယုံပါဘူးဟုတ်လားမယုံပါဘူးမယုံပါဘူးအမှန်တချို့များအသက်များတကယ်300ကျော်တဲ့တချို့များပကခစ်တရားများကမှကြည့်တယ်အဲ့ဒါတွေဟုတ်လားမဲအဲ့ဒါတွေများယုံနေတဲ့လူတွေကအောင်ဝတ်ကြကောင်းတယ်ဟုတ်လားဘုရားတို့မြတ်စွာဘုရားဟောထားတာကလူတွေဟာတတန်းတူတယ်ရှည်လမှာ106တရားတဲ့ကျော်လို့ရှိရင်160 180လောက်ပဲ200ကျော်တာမရှိဘူး ဘုရားကလွန်ခဲ့တဲ့နှစ်ပေါင်း1500ကျော်လောက်ကမြတ်စွာဘုရားကိုယ်တိုင်ထုတ်ပြီးတော့ဟောထားတာဟုတ်လားမလားဒီတော့မြတ်စွာဘုရားဒီတိုင်းဟောထားတယ်အခုတည်းမှာပကံခိကနေပြီးတော့အခုအထိအသက်ရှင်နေုံနဲ့သူအမဲစေးသွမ်းနေပါလိမ့်ရှိတယ်လို့နော်ဒီစကားအရဆိုလို့ရှိရင်တော့မြတ်စွာဘုရားစကားတော်မှာမှားမလို့လို့ပြရမလို့လို့ဖြစ်နေပြီဟုတ်လားဒီလိုဒီလိုလိုက်ကြတာရှိတာဟုတ်လားအဲအမခံမဲ့လူမရှိပါဘူးအမခံမဲ့လူမရှိပါဘူးဟုတ်လားမရှိပါဘူးမရှိပါဘူး ဒါတတ္တဝါတွေပြောက်ွယ်ပဲတမအတ္တနောလောကောအနဘိတရောတဲ့လောကောတယောကုပတတ္တဝါပေါင်းနေအနဘိတရောမူရမနာယမတိရအောင်ငါကအာမခံမယ်အဲဆိုတဲ့နေရာချင်းအာမခံလို့ရှိပြီဖြစ်ပြီးအတ္တနောတောက်လျှောက်သူကျင်းတယ်တဲ့ဘူးမအာမခံနော်လားဖုတ်လိုက်ဖုတ်လိုက်နေဘောလေဓမ္မအဲအဂရင်ပေါ်မှာဖြစ်နေတာနော်ဖြစ်နေတာဆွေတွေမျိုးတွေတငယ်ချင်းမိတ်ဆွေတွေကဓမ္မလာပြီးတော့ကြည့်တယ် ယောဂကတရားသားတော့ရှိတယ်ဆိုကြပါစို့။ဒါရောက်ဝိုင်းအုပ်ကြည့်နေတဲ့ပုဂ္ဂိုလ်တွေက10ယောက်လောက်10ပြားစီ10ပြားစီနဲ့ခွဲဝေယူလို့ရမှာ။တကယ်လို့ရမယ်ဆိုရင်သိကောင်းမှာနော်။ဟုတ်လား။ဟုတ်လား။နာမည်ရဓမ္မမခံစားတဲ့ဟာလေကျွတ်တို့10ယောက်က10ပြားဘူး10ပြားဘူးသိမလား။10ယောက်က10ပြားကခွဲယူရစေ။ဒီလိုဆိုလို့ရှိရင်ခင်ဗျားမှရှိနေတဲ့တရားသားဟာဘာလဲမရှိတော့ဘူးပေါ့။လုံးလို့မရဘူး။တော့လုံးလို့မရဘူးနော်။ ဆရာဝန်တွေလည်းဘာမှမတတ်နိုင်ဘူးဒီကအဲနောက်ဆုံးသူတို့ကိုယ်တိုင်ကိုပဲလက်မြောက်ရှုံးပေးရတာဟုတ်နော်နော်အဲတော့ဓမ္မတတ္တဝါများပြော့ွက်ပဲဟုတ်လားအဲဒီတတ္တဝါများပြော့ွက်ကိုမြင်ပြီးတော့သူဟာတဲ့ဥနာသေးတို့မောင်းနေမှုလူတို့မြဲပါတကမြဲတဲ့အချင်းရာပြီးတော့မတိခင်လေးမှာပေါ့ဒီဓမ္မငါကကြမ်းမာတာပဲယထာတော့မစားရဘူးဟိတ်အောင်ဟုတ်တယ်မလား ဝိယုတ်တိတော့မရှိပါဘူးဆိုတာကမာနေတက်နေတာဟုတ်မလားအဲ့ဒီလိုမှတက်ပြီးတော့အာမခံချက်ရှိတယ်လို့လို့ပေါ့လေအဲ့ဒီလိုအနေမျိုးနဲ့မမတက်ဖဲနဲ့တဲ့ဓမ္မအိပဲကောင်းတော့ခါလေးမှာပါလေအချိန်ကြီးကလုံးလဆိုင်ဆိုတဲ့အတိုင်းပေါ့လေသာသနာ့ဘဝင်ရောက်ပြီးတော့မိုးမနာမသိတဲ့တရားတွေဒီမရမနေရှားပွေးတယ်ဆိုတဲ့အကြောင်းပြန်ပြီးတော့ခြေတာသူဟုတ်လားဒါဆိုပါမယ်စောက်ရှောက်သူမဲ့ကိုရမဲ့ စောက်ချောက်ပြီးလဲကျင်းတယ်တဲ့900ဆိုတာကကနအာမခံတဲ့ပုဂ္ဂိုလ်ဟုတ်မလားဒီအတွက်ငါအာမခံတယ်အာမခံတယ်ရှိစောက်ချောက်သူမဲ့900မဲ့အနှွယ်လှကြည်ပါရကစောက်ချောက်သူမဲ့900မဲ့အနှွယ်လှကြည်ပါရကသို့ တော်မြတ်အားနည်းချက်ကိုအဲကြံစီမြတ်စွာဘုရားဟောညွှန်တဲ့အတိုင်းပါလေကြံစီတွေးဆပြီးတော့ပေါ့လေသာသနာ့ဘောင်သူဝင်ရတယ်ဆိုတဲ့အကြောင်းဒီစကားနဲ့သူကခြေပတ်ဒါပေမဲ့လို့အများစုအနေနဲ့ကတော့อืมတစ်သက်လုံးပေါ့ဒီမအိုတော့ဘူးလိုလိုမနာတော့ဘူးလိုလိုဟုတ်တယ်မလားမတည်တော့ဘူးလို့ဒီလိုမတွေ့ဘူးလားတွေ့တယ် ကိုယ်ရှာဖွေရတဲ့ပစ္စည်းတွေကလည်းပဲကိုယ်ပိုင်ဆိုတဲ့အနေနဲ့အဝယ်သူတို့လည်းတည်မြဲသလိုလိုဟုတ်တယ်မလားဒါတွေပဲဟိုမှာအဲနောက်ဘဝယူသွားနိုင်သလိုလိုပေါ့လေဒီလိုလည်းတချို့ကတွေ့ကြတယ်ဟုတ်လားတွေ့ကြတယ်တွေ့ကြတယ်တွေ့ကြတယ်ကမှာဒီလောကဒီလိုပဲတွေ့တာလားဘုရားတို့ဟိုပฏิပူဇိကနတ်သမီးဆိုအဲမြို့သမီးဆိုတာရှိပါတယ်နတ်ပြည်လောကပါဒီမာလဘာရီနတ်သားကြီးသူ့အရှင်နတ်သားကြီးပန်ဆင်ဖို့ရာအတွက်ပေါ့လေနတ်သမီး900ကပန်းလို့ ပန်းမင်မော်တက်ချွေကြံ900ကအဲ့ဒါပါပန်းကုန်းကိုကုန်းပြီးတော့ကိုဒီသူတို့အရှင်သခင်နတ်သားကြီးကိုပန်းသင်ညံ့ပေးဖို့ကိုအဲ့တော့အဲ့ဒီတဲကနတ်သမီးတယောက်ကရုပ်တရက်စုတည်ပြီးတော့လူပြည်လောကရောက်လာရောက်လာပြီးတော့16နှစ်အရွယ်ရောက်တဲ့အခါကျအိမ်အောင်ကြသာသာသမီးပေါ့ဒီ၄ယောက်သူမွေးတာအဲ့တော့အရွယ်ရောက်တဲ့အချိန်ကစပြီးတော့ သူကဟိုနတ်ပြည်လောကကိုပြန်ပြီးတော့သူဇာတိတရဉာဏ်ရနေတာသူဘယ်လောကလာတယ်ဆိုတာသိတာအဲ့ဒီလောကပဲသူကပြန်သွားကျင်တာပြန်သွားကျင်တာဒီမှာဘုရားတရားသံဃာယရဏသုံးပါးရှိကကိုယ်ွယ်ပြီးတော့သံဃာရဲ့ဝိယဝတ္တတွေလို့သူကိုယ်တိုင်လည်းလှူပေါ့သစ္စာရာဝလိကုသိုလ်တွေလို့အကုသိုလ်တွေလုပ်ပြီးတော့ဒီနတ်သားကြီးထံပြန်ပြီးတော့ရောက်ဖို့ရဆိုပြီးတော့ဆူတောင်းတယ်ဆူတောင်းတော့ကလေးလေးယောက်လည်းမွေးလည်းမွေးပြီးရောရုတ်တရက်ငါလည်းကွယ်လွန်ပြီးတော့ဒီနတ်ပြည်လောကပဲပြန်ရောက်သွားတာဟိုမှာပန်းခုလုံးမပြီးသေးဘူးပန်းခုလုံးမပြီးသေးဘူး ။အဲ့နဲ့နှစ်သားကြီးကတွေ့တော့မင်းစောစောပိုင်းကမတွေ့ဘူးအတံမကြားဘူး။ပြေးသွားတယ်။ဟာဒီလိုပဲလူကြီးလောက်ရောက်လောကရောက်သွားတယ်။ဟာလူကြီးလောကရောက်သွားတယ်ဆိုတော့ဘယ်နဲ့လဲအခုချက်ချင်းပြန်လာတယ်။တက်တန်းဘယ်လောက်ရှိလဲဒီဒီလောကမှာ။တရားတန်းဆိုတာပဲ။ဒါပေမဲ့လူကျမကတော့အဲ့လောက်ရှိရှိမနေခဲ့ဘူးပေါ့လေ။အဲ16နှစ်သမီးလောက်မှအိမ်အောင်ကြပြီးတော့ဟိုဒီကလေးလေးယောက်ရပြီးတော့အခုလိုကွယ်လုံးပြီးတော့ရောက်ခဲ့တယ်ပေါ့။နတ်ပြည်လောကပြန်ရောက်ခဲ့တယ်။ဒါပေမဲ့လူတွေက တက်တန်းတူတူလေးနေရတော့ငါတို့မကြကြင်ပဲဘဝတစ်ပါးလာရမှာပဲအဲ့ဒါလို့မလားမလားကြည့်ဒီအခါမှာရှင်ကြီးကလုံးလာတိုက်ဆိုတဲ့အတိုင်းပေါ့လေိုဘေးဆိုနာဘေးဆိုသေဘေးဆိုဒီဘေးဆိုကြီးတွေကမဥခင်လေဘဝကုကောင်းမှုညာအတွက်အထူးအားဖြင့်ဘဝအမြတ်တွေထွက်ဖို့ညာအတွက်ကုသိုလ်တွေအကျိတ်နဲ့လုပ်မယ်ဆိုတဲ့အနေနဲ့ပေါ့လေအတ္တတရားနဲ့ဒီလိုလုပ်ကြမှာပဲနော်တဲ့ဒီလိုကိုသူကထင်မြင်ချက်မိတာ အမလီအရှင်းနတ်သားထင်လို့မဟုတ်ပါဘူးတဲ့လူတွေကအတ္တိခြေရပါလို့မရင်မတွက်နိုင်အောင်ပေါ့လေတက်တန်းရှည်တယ်လို့ဒီလောက်တူတောင်းတဲ့အသက်ကလေးတက်တန်းလေးရထားပါလေခင်ဗျတက်တန်းအရှည်ကြီးနေရတယ်လို့ဒီလိုယူဆပြီးတော့ကာမဂုဏ်အာယုန်နဲ့ပျော်မြုပ်ပြီးတော့ဒီထဲမှာနေမွန်းပြီးတော့မိမိလျော်နဲ့နေကြတယ်တဲ့လူတွေကဟုတ်တော့လားနေကြတယ်တဲ့ဒါနဲ့မလာပါဘူးနာတိုင်းဩလူတွေဟာ ဒီဆိုးတဲ့ဘဝကကောင်းတဲ့ဘဝမတက်ဆိုင်တာမမေ့ပြီးတော့ပွက်ထားတဲ့သဘောပဲကိုတဲ့တာဝေကဖြစ်တယ်ဟုတ်တယ်မလားအဲ့တော့ပြောချင်တာကတော့လူတွေအနေနဲ့ကတော့ခုနပူရနာရတေးရတဲ့အမြဲတမ်းမောက်ပို့နေတာဒါတွေပြီးမထားမိဘူးဟုတ်လားပြီးတော့လည်းပဲမတိတော့ဘူးလိုလိုအမဲမနာတော့ဘူးလိုလိုပြောမလားအင်းအမြဲတမ်းပဲပြုံလို့နေမလို့လို့ပေါ့လေ အမကံကျက်ရှိသလိုလိုပါလို့ထုတ်တဲ့ဒီလိုနဲ့ပဲနေကြတယ်မလားဟုတ်လားဒီလိုထင်နေတော့အမှန်ကတော့တတ္တဝါတွေကိုပြောွက်ဆိုတာဘယ်သူမှအမကံကျက်မပေးနိုင်ဘူးဒီအတွက်ငါတောင်းခံတယ်ဆိုတာလည်းအမကံကျက်မရှိဘူးဟုတ်တယ်မလားဒါပေမဲ့လို့ခုနပြောသလိုပฏิပူဇိကနတ်သမီးကသူ့အရှင်တကယ်နတ်သားကြီးကိုလူပြည်လောကအခြေအနေကိုပြောပြတဲ့အခါမျိုးမှာလည်းကြည့်ပါလားလူတွေဟာတက်တတ်လို့နေရတာတော့မှပြော့ပြော့ပါပါနဲ့မိမိပြောနဲ့ဒီလိုနေကြတယ် ကုသိုလ်သတိမရကြဘူးဟုတ်လားသိလျာလည်းအချိန်ကုန်သွားတာခုကြည့်ပါလားလူလောကမှာကုသိုလ်သတိရတဲ့ပုဂ္ဂိုလ်ဘယ်လောက်များရှိတော့ဟမ်ဒါနာလေးပြုမှုတော်မှာသီလလေးဆောက်တည်မှုတော်မှာတွေ့ရလားအထူးအပြင်အခုလိုထက်တန်းစားဘဝအမြတ်ကောင်းကောင်းထွက်နိုင်တဲ့သတိပဋ္ဌာန်တရားတွေအားထုတ်ဖို့ဟမ်သတိပဋ္ဌာန်ဆိုတဲ့အတန်တော်မှာကြားဘူးတဲ့ပုဂ္ဂိုလ်ရှိရလား ကြားဘူးတော်မှာဘာဖြစ်တော့ဒီတတိပဌာန်နဲ့စတဲ့တရားကိုသူစိုက်စိုက်ယူသည်သည်နဲ့နာကြတဲ့ပုဂ္ဂိုလ်ဘယ်လောက်များရှိသလဲဟုတ်လားနာကြပါပြီတရားတရားတွေတရားတရားဖြစ်တဲ့ပုဂ္ဂိုလ်ဘယ်နည်းများရှိလို့အထုတ်တဲ့စိတ်တွေဆန္ဒဖြစ်ဖြစ်တဲ့ပုဂ္ဂိုလ်တွေဟုတ်လားဆန္ဒတော့ဖြစ်ပါရဲ့လက်တွေ့အထုတ်နေတဲ့အပိုင်းတွေရောက်တဲ့ပုဂ္ဂိုလ်ဘယ်လောက်များရှိသလဲလူဥယျာဉ်နဲ့တွဲလိုက်မယ်ဆိုလို့ရှိရင်အများကြီးနေပါတယ် ဟုတ်လားအခုသာသနာ့ဤသာလာပြီးတော့ဒီမှာအားထုတ်နေတာ90ကျော်60ကျော်80ကျော်လောက်ရှိတဲ့ဟာလေးကအမှန်တော့ပြောကြတဲ့တိက္ကဏ္ဍကြီးကဒီမှာ OA စစ်ပဲနည်းနည်းလေးနည်းနည်းလေးဘာမှပြောပါလောက်ဘူးဟုတ်လားဗမာပြည်လူဦးရေနဲ့တွေ့လိုက်မယ်ဆိုဘာမှပြောတော့ပါလောက်ဘူးကမ္ဘာဦးရေနဲ့တွေ့မယ်ဆိုရင်တော့သူပြောစရာမရှိတော့ဘူးအမှန်တော့နေပါတာပဲနေပါတာနေပါတာဟုတ်လားဒါမှလည်းခုနပฏิပူဇိကာကလူပြည်လောကရဲ့အခြေအနေကိုဗလာပါရိနတ်သားကြီးသင်ပြတဲ့ခါမှာနတ်သားကြီးရတယ်သာဝကကြီးက ဒီလောကမှာဒီလိုမိမိလျော့နဲ့အများစုကကုသိုလ်တွေမေ့နေလို့ဒုက္ခရောက်နေကြတာကောင်းတဲ့အဆိုးတဲ့ဘဝကဗောလေမတက်နိုင်ကြတာဒါပဲကိုဆိုတာမှတ်ချက်ချတယ်ဟုတ်တယ်မလားဒါပေမဲ့လူတွေအနေနဲ့ကတော့ကိုယ်ရှာဖွေတတ်တဲ့ကြည်စီကြီးမြဲတယ်ဟုတ်တယ်မလားအဲဘယ်တော့မှဒီမှာညာသူမရောက်နိုင်ဘူးညာသူတွေနှောက်ချက်နိုင်ဘူးဆိုတော့လူထင်းနေကြတာဟုတ်လား နောက်အတ္တကောလောကောတပ္ပဘာယကမဏိယံတဲ့လောကောသူယောကိုပါတတ္တဝါပေါင်းဒီအတ္တကောကိုယ်ပိုင်ဥစ္စာဆိုတာအရှင်းမရှိဘူးလေရှင်းမရှိဘူးနှုတ်ကိုရှာဝေရတဲ့ပစ္စည်းဟာကိုယ်ပိုင်မဟုတ်ဘူးလားလို့မေးကြကြည့်တယ်ကိုတော့ကိုယ်ပိုင်ပါပဲအဲ့ဒါမှလားကိုယ်ပိုင်ပါပဲဒါပေမဲ့လို့နောက်ကျกินရလားဟမ်တရားသဖြင့်ရှာဝေရတဲ့ပစ္စည်းတော်မှရှိပါလားနောက်ဆက်ဒီပေါ်ပေါ်သွားတာရှိတယ်မလားဟုတ်တယ်မလား အာဖောက်ထွင်းပြီးတော့ယူသွားတာရှိတယ်တိုက်ဟဲ့နော်အာအသုံးယူတယ်တိုက်ယူသွားတာရှိတယ်တိတ်ယူသွားတယ်မြင်းမြုံမလားစုံလို့စုံလို့စုံလို့ဟုတ်တယ်မလားပြီးတော့မတရားဟိုမှာအဲအမွေခံဇိုးဆိုတာရှိတယ်မလားတရားတွေပါလိဆွဲပြီးတော့အမွေရရတတ်တယ်ဆိုတာဟုတ်တယ်မလားဒါတွေရှိတယ်အများကြီးအများကြီးပဲပို့လိုက်တာဆိုတာနော်လားကိုတိုက်နေတာနဲ့အသုံးဆောင်ပစ္စည်းနဲ့ပြီးတော့လည်းပဲကိုလောကမှာတတ်တဲ့နဲ့အတ္တပညာတွေဒါတွေရှိရပေါ့လေဟုတ်တယ်မလားရှိတယ် ဒါပေမဲ့လို့သူတယောက်ကအာနာသုံးပြပြီးတော့တရားကြီးအသုံးမပြရဘူးဆိုလို့ဒီပါတတ်နိုင်နော်ယခုပြိစိခါတော်မှာကိုယ်ပိုင်ရလို့အဲပြောလို့ရနိုင်တဲ့ထီကြီးမဟုတ်ဘူးမလားဟုတ်တယ်မလားအဲအဲ့တော့ကိုယ်ကိုနောက်ဘဝကိုဘာမှယူလို့သွားနိုင်ဘူးဆိုတာသိရှင်းတယ်ကိုယ်မှာပါတဲ့ဝတ်ထားတဲ့ဝတ်ကလေးတော်မှာယူလို့မရဘူးဆိုတာရှင်းတယ်မလားဘာမှယူလို့မရဘူးဘာမှယူလို့မရဘူးအတော်လုံးထားခဲ့ရမှာဟုတ်လားယူလို့ရနိုင်တာပါတော့ ယူလို့ရနိုင်တာပါတော့ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားနာကြတဲ့ကုသိုလ်တရားဟောကြတဲ့ကုသိုလ်ဒီကုသိုလ်တွေဒါလည်းယူလို့ရတယ်အနုကာမိကကုသိုလ်ခေါ်တယ်အနုကာမိကဥစ္စာခေါ်တယ်လူသွားရဲ့အရေးထားခဲ့လို့ရလားမရဘူးဟုတ်တယ်မလားအဲ့ဒါကိုယ်နဲ့မကွာဓာတ်ချက်ပါတဲ့အနုကာမိကဥစ္စာတဲ့အဲ့ဒါကတော့ကိုကမယူခြင်းပဲမယ်လို့ပါရပါပဲသူကတော့လူသွားအရေးပါတယ်ဟုတ်တယ်မလားဒါပဲဒီယူလို့ရတယ်အဲ့ဒါတွေကိုလူတွေကမမြင်ဘူးမြင်တာကပါလေခေါနာ တိုင်နဲ့တာနဲ့အသုံးဆောင်ပစ္စည်းနဲ့ဟုတ်တယ်မလားအဲပြီးတော့ဗါတဲ့စောင့်နေကြည်လေဖို့ရတဲ့ခုနဗါတော့သုံးပါးကြောင့်ပညာတွေဗါတွေဒါတွေအတွက်လုံးမနေကြတာလုံးမမှာဒါလုံးမရပါတယ်လောကလူရလို့ဖြစ်လာပြီဆိုတော့ဟုတ်တယ်မလားသူတို့ဒါနဲ့မပြီးသေးဘူးဆိုတာတော့ခုကောင်းသဘောပေါက်ရမယ်ဟုတ်လားကောင်းသဘောပေါက်ရအဲ့ဒါမြတ်စွာဘုရားကလည်းဒါဒီလောက်ရလောက်ရမယ်ဒါပေမဲ့လို့ဒီမှာအပြည့်နာသမတ္တိကြာကြီးကပါနေတယ် သက်ရှင်စေခဏမှာကိုဟာလို့သိုးရပြီမယ်လို့နောက်တည်တဲ့ခါကျတော့ဒါတွေယူလို့မရအကုန်လုံးထားခဲ့ရမှာဆိုတာကိုမြတ်စွာဘုရားတာဝေကဖြစ်အောင်ပေါ့ဒီမှာလုပ်ပြီးဒါမှမဟုတ်တတောတတ္တိဝိမောစီတုံနဲ့နာနာနိယိအာရိနဝပကာတိတဝါတဲ့မြတ်စွာဘုရားကအဲ့ဒီလိုတာယာဝယ်လူချမ်းသာနာချမ်းသာအဲဒီလိုအခြေအနေမျိုးတွေကနေပြီးတတ္တဝါတွေတစ်ဖြည်းဖြည်းပေါ့ဒီမှာအဲ တာယာတတ်မဲ့မှုတွေကင်းကင်းကင်းကင်းသွားအောင်လို့ဤအမျိုးမျိုးနဲ့အပြစ်တွေဖော်ပြတယ်မြတ်စွာဘုရားကအဲ့ဒါမလားကိုယ်ပဲဥစ္စာမရှိပါစုတ်ခွာသွားရမည်တကားတဲ့ကိုယ်ပဲဥစ္စာကြီးဘာမှမရှိဟုတ်လားမလားအကုန်လုံးတာကြီးထားကြရမှာဟုတ်လားဖမ်းထားကြရမှာကိုယ့်ကိုချစ်ပါတယ်လို့မိသားစုကတဖောက်ပါပြောနေပြီမယ်လို့တက်ရှင်တော့မယ်ဟုတ်လားတက်ရှင်တော့မယ်တည်ပြီး၃ရက်လောက်ရှိပါလားချစ်နိုင်ပါဦးလားအပုံနဲ့ထွက်လာချစ်ပါဦးလားဟမ် လက်ကားပြောတာဖြစ်တယ်ဟုတ်လားလက်ကားပြောတာလက်ကားပြောတာဖြစ်တယ်ဆိုတာဘုန်းကြီးကညာတိုက်ပြီးတာမဟုတ်ဘူးနော်လက်ကားပြောတာဟုတ်လားတေးပြီးမှ၃ရက်လောက်ကြည့်ပေါ့ဘယ်သူမှမဖြစ်တော့ဘူးဟုတ်လားပို့လိုက်ပြီပြစ်လိုက်ပြီဟုတ်လားဖြေဘူးမရှိအဲ့ကိုကိုချစ်ကိုချစ်မလုပ်ရမလဲကုသိုလ်လုပ်ဒါပဲကုသိုလ်လုပ်ရပါလားကုသိုလ်လုပ်ပါတယ်ကြည့်ဆိုရမယ်ကိုယ်ပဲဥစ္စာမရှိပါ သွတ်ခွာသွားရမည်တကားကိုယ်ပိုင်ဥစ္စာမရှိပါသွတ်ခွာသွားရမည်တကား အဲ့ဒီအခြေအနေကိုတချို့ကမတွေးဆမိတဲ့ပုဂ္ဂိုလ်တွေကဘာဖြစ်လို့ရသမျှလေးနဲ့မတင်းတိမ်နိုင်တော့အစားမှလည်းမတင်းတိမ်အဝတ်မှလည်းပဲမတင်းတိမ်စင်ထုတ်ဝဲမှုကလည်းမတင်းတိမ်နေထိုင်ရေးမှလည်းပဲမတင်းတိမ်လူမှုအဆင့်တန်းကလည်းအဆင့်ရှိတယ်အဲ့ဒါတွေကမတင်းတိမ်မတင်းနိုင်တော့ဘာဖြစ်တော့မရောက်ရဲနိုင်တော့ဘာဖြစ်တော့ရှားဟာရှားဟာရှားရဲတော့မဲ့လို့နေတော့ရှားနေရတော့ဘာဖြစ်တော့ဟမ် လူကျင်မှုတဏှာရဲ့ကြုံကြေးကြုံဖြင့်ခံမရဘူးလားခံရတယ်ကြေးကြုံတဏှာရဲ့ကြေးကြုံဖြင့်ခံရတယ်ဆိုသက်တာရဲ့လားသက်တာဟုတ်နော်လားနောက်ဥနောလောကောအတ္တိတောတဏှာတာတော်တဲ့လောကောတယောကိုပါတတ္တဝါပေါင်းဤအတ္တိတောယတမြနဲ့မတင်တင်နိုင်ဖြစ်၍ဥနောအလိုပြည့်တယ်မရှိဘူးဟုတ်လားအလိုပြည့်တယ်မရှိဘူးအများကလိုနေတာပဲဘုန်းကြီးတို့ဟိုချင်းကြကြီးနဲ့ရေကိုခတ်တဲ့ခါကျတော့လေးနေတော့ လူတွေကမတွေ့နိုင်တဲ့တော့ဘာဖြစ်လို့ချင်းချာကြီးနဲ့ရေခတ်တယ်လို့ပဲပါရလာရေတကြတာလူချင်းလို့ရှားလိုက်တဲ့တကြတာရတယ်တော်ပါလားဟောနောက်ရှားတယ်နှစ်ကြတာ30တန်းဟုတ်တယ်မလား100တန်းရှားတယ်ရှားတယ်ရှားလို့ကိုမဆုံးဘူးချင်းချာကြီးနဲ့ရေကိုယူအိုးတူလို့ပါနိုင်ကြတာဟုတ်တယ်မလားတမတို့တယ်မလားတခါတည်းကမှလိုးနေတာပဲဒီလိုမလားလိုးနေတာတမလိုးတော့ပါဖြစ်တော့ ဒါလေးရှားလိုက်ပါဦးမှန်တယ်မလားကိုယ့်အတွက်ရှားလိုက်ပါဦးအိမ်လူအိမ်သားအတွက်လည်းရှားလိုက်ပါဦးဆိုတော့တဏှာကြုံဖြစ်မနေဘူးလားအိမ်လူအိမ်သားရဲ့ကြုံလည်းဖြစ်နေတာအဲ့ဒါမလားတဏှာတာတော့တဏှာရဲ့ကြုံခံရတယ်တဏှာကြုံခံနေသေးသေးဒီတတဝဟာဒီဘုရားလွတ်နိုင်မှာတော့မလားမလွတ်တော့ဘူးဟုတ်လားလူမပြေဝအာမရအလိုမပြေဘူးဆိုလို့အာမရအာမရဘူးဆိုလို့ချင်းလည်းအလိုမပြေဘူးပဲပြန်လာမယ်သူဟုတ်တယ်မလားလူမပြေဝအာမရတဏှာကြုံကြီးပါတကား ခဲဆိုရမယ်လူမပြေဝအမယတဏှရှင်ကြီးပါရကလူမပြေဝအမယတဏှရှင်ကြီးပါရကလူမပြေဝအမယတဏှရှင်ကြီးပါရက ဓမ္မဒေသတရား၄ပါးခေါ်တယ်ဟုတ်တယ်မလားဓမ္မဒေသဆိုတာကတရားညွှန်ကြားချက်ပေါ့အဲညွှန်ကြားချက်အချင်းချုပ်လူရင်းကိုညွှန်ကြားချက်တာဝေကပြောင်းအချင်းချုပ်ညွှန်ကြားချက်ပါဒါပါပဲဟုတ်လားဓမ္မဒေသဤလေးပါတဲ့ဗုဒ္ဓဟောကြားတရိသာတဲ့ညစွာပြရတယ်ဟုတ်လားလူတွေကအိုခြင်းနာခြင်းသိခြင်းအများအားမောင်းဖို့ခံရတယ်မမြဲတဲ့အတွက်ပြီးတော့မူရမနာရမသေးရအောင်လို့ အာမခံချက်မရှိတဲ့အတွက်တောက်ချောက်သူရှင်းတာကဒါပြောွက်တစ်ခုဟုတ်လားကိုယ်ပိုင်ဥစ္စာရှင်းမရှိဘူးတည်လို့ချင်းအကုန်လုံးထားခဲ့ရမယ်ဆိုတာဒါလည်းပဲပြောွက်တစ်ခုဟုတ်လားဒါပေမဲ့လို့လူတွေအနေနဲ့ကရသညာနဲ့တင်းနေမှုကမရှိတော့ဟိုအဝယ်စမယ်မောတဲ့ပုံကိုယ်ကြီးဆိုလို့ရှိရင်လေဟုတ်လားအဆန်းလေးတွေ့လို့ရှိရင်ဝဲဟာဝဲဟာဝဲဟာဆိုတာခါရီတိတာနှလုံးသုံးလုံးပြီးတော့နှလုံးသုံးလုံးဒါမှအားမရဘူးဒါမှမလားသိရှိကြတာတော့ဟုတ်လားအားမရအားမရဘူး ဒါနဲ့ပတ်သက်ပြီးတော့ဆင်းရဲနေတာပဲနော်လူမပြေဝအာမရတဏှရှင်ကြည့်ပါရကတဲ့အဲ့ဒါမြတ်စွာဘုရားဟောညွန်တဲ့သမုဒိတာတရား၄ပါးတဲ့အဲ့ဒီအခြေအနေကိုသူတွေးဆပြီးတာနဲ့ဘုလို့ငယ်ငယ်နှောင်းတော့အရွယ်ကောင်းတော့မှာပေါ့လေတကယ့်အာမခံချက်ဖြစ်စီနိုင်တဲ့တရားကိုသူရှာဖွေတယ်တဲ့အကြီးအကျယ်သူတာဝကတွေရှိတယ်အဲ့ဒါမှလားရှာဖွေတယ်တဲ့ဒီမှာဟမ်နော်ပြန်ပြီးတော့ခြိပပါတယ်ဆိုရမယ် သမုတ်ဒေသသီလေးဝဗုဒ္ဓဟောကြားသတိထားသမုတ်ဒေသသီလေးဝဗုဒ္ဓဟောကြားသတိထား ဘာတွေမှာမကင်းစကောင်းတဲ့ခုနဒါနအကြောင်းသီလအကြောင်းပေါ့ဒါနအကြောင်းခံပြီးတော့သီလအကြောင်းခံပြီးတော့သာယာပွေရာပေါ့လေလူစင်ချမ်းသာနတ်စင်ချမ်းသာပေါ့လေကျေးဇူးအမျိုးမျိုးတွေပေါ့လေဒါတွေရတယ်ဒါတွေလည်းပေါ်ပြပါတယ်မြတ်စွာဘုရားကဒါပေမဲ့လို့ဒီထဲမှာမနှမွရအောင်ဆိုပြီးတော့အဲ့ဒါတွေကအစွမ်းနိုင်ဆုံးပေါ့လေဓမ္မကင်းအောင်လို့ဤအမျိုးမျိုးနဲ့အဲ့ဒီမှာရှိတဲ့အပြည့်အနာစာတွေမြတ်စွာဘုရားတစ်ခုချင်းတစ်ခုချင်းနဲ့မှပေါ်ပြတယ် ဟုတ်လားခေါ်ပြတော့ဩဒါရီကလည်းမတည်မြဲသေးပဲကိုဒါရီကလည်းမတည်မြဲသေးပဲကိုတည်မြဲပြီလို့ထင်နေတာဒါရီကလည်းမတည်မြဲသေးပဲကိုဆိုတာလူတွေကတာဝေကတွေဖြစ်မလားအပြစ်တွေမြင်တာတာဝေကဖြစ်မလားဟုတ်လားထိတ်လန့်မလားဟုတ်လားဟုတ်တယ်မလားထိတ်လန့်လာတယ်တခါတခါလေးဘုန်းကြီးတို့မြတ်စွာဘုရားကတက်တန်းချီတဲ့နတ်ပြည်လောကမြတ်ပြည်လောကသွားရတာရှိကြွရတာရှိသူတို့ကထင်နေတာတော့ကဘာနဲ့ချီပြီးတော့တက်တန်းကချီနေတော့ငါတို့မသိတော့ဘူးဆိုတာတွေ့ထားတာ ဒါနောက်ဆုံးအဆင့်ပဲဘယ်တော့မှသူရေပြောခြင်းမရှိတော့အမြဲတမ်းဒီချမ်းသာရှိနေတယ်ဟုတ်မလားမြတ်စွာဘုရားတစ်ခုချင်းတစ်ခုချင်းသင်္ခါရဆိုတာပေါ့လေပျက်စီးပုံလေးတွေမမြဲပုံလေးတွေပါနောက်ဆုံးဒီကရေပြောပုံလေးတွေမြတ်စွာဘုရားခေါ်ပြတယ်ခေါ်ပြတော့မှအာတစ်ခါတိတ်ထိတ်လာမှာလားတက်တန်းရှိတဲ့နတ်ပြည်မြန်မာလေးပေါ့ဟုတ်တယ်မလားဒီတော့ဒီဟာမတည်မြဲသေးဘူးဆိုတော့မတည်မြဲတဲ့ဟာထိုးပြပြီးတော့တက်တက်မဲ့မြတ်စွာဘုရားကချင်းချောက်တာလားကြောက်အောင်လုပ်တာလားဆိုတော့ ဟုတ်ဘူးမြတ်စွာဘုရားအဲ့ဒါမလားချက်သွားသံဝိကတွေဖြစ်သံဝိကဖြစ်သွားတော့စိတ္တတို့ဒီမှာကတော့အပြည့်နာသမတရိယာကြီးပြည့်လို့ပဲအဲ့ဒီအပြည့်နာသမတရိယာကြီးမတရိယာတွေကလွတ်လပ်ရဖြစ်တဲ့ဟောဒီမှာလွတ်လပ်နေနေရှိတယ်ဟုတ်တယ်မလားခိမန္တဘူမိဆိုတာပေါ့လွတ်လပ်နေနေရှိတယ်ချမ်းသာတဲ့နေနေရှိတယ်အဲ့ဒီနေနေလေးကသိချစ်သားတို့ခုနကိုရနာရတေရ ဒီဟာတွေဒီဟာသဘောတွေကိုသိပြီးတော့ထိတ်ထိတ်လန့်လန့်နဲ့ဖြစ်နေတာပေါ့အဲ့ဒီဘေးဆိုးတွေကလွတ်ချင်ဟောဒီနေကြီးသွားဖို့တန်တော့တယ်ဒီနေကြီးကြည့်တယ်ဟောဒီနေကြီးရောက်ကြောင်းကတော့ဟောဒီအကျင့်ပဲဆိုတာကိုဒီမြတ်စွာဘုရားကလူချမ်းသာနတ်ချမ်းသာရဲ့တာယာဝယ်တွေပေါ်ပြပြီးတော့အဲ့ဒီအကျင့်အနာစာမတတိကြာတွေကိုလည်းပဲကွက်ကွက်ကွင်းကွင်းပေါ်ဒီအမြင်ရပြီးတော့သံဝေကဖြစ်တဲ့ပုဂ္ဂိုလ်တွေလမ်းကြောင်းပြလမ်းမှန်ပြတယ်ဟုတ်လားအဲ့ဒီလမ်းမှန်တိုင်းလျှောက်ရင်ဟောဒီလိုခေမန္တဘူမိ သိကင်းတဲ့နေရာရောက်မယ်လို့မြတ်စွာဘုရားသခင်ဟောပြနေတယ်ဟုတ်လားသူရဲ့ဂုဏ်ကြီးပေါ်ပြတာဗောလေတနည်းဘုန်းကြီးပြတယ်ကွာနိဗ္ဗာန်ဆိုတာတကယ်မတွေ့သေးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ဘာလဲဆိုတာမသိဘူးမို့လားဒါပေမဲ့နီးလေးနဲ့ပြောလိုက်တော့နိဗ္ဗာန်ကျင့်တဲ့ဆရာပဲမို့လားအဲအခုရုပ်တည်နာနေရတာလို့ရှိရုပ်နဲ့စတဲ့ဆင်းရဲနာနဲ့စတဲ့ဆင်းရဲဟောဒီဆင်းရဲတွေနဲ့ကြုံတွေ့နေရတဲ့ပုဂ္ဂိုလ်တွေကတဘဝနဲ့ပြီးနှစ်ဘဝနဲ့ပြီးဘဝအဆက်ဆက်မပြီးဘူးပြီးတော့ရုပ်တည်နာနေမရှိဘူးဟမ် ယုံနဲ့နေရှိတဲ့ဟာတော့နိဗ္ဗာန်ချမ်းသာပဲအဲ့ဒီနိဗ္ဗာန်ချမ်းသာဘယ်လိုဂုဏ်လေးနဲ့ပြည့်စုံတာပဲပေါ့လေဟုတ်လားကာမဂုဏ်အာယုံမှထွက်မြောက်ပြီးတော့ဒီနိဗ္ဗာန်ချမ်းသာရဲ့အခြေအနေကိုသူ့ဂုဏ်ဖော်ပြတဲ့အနေနဲ့တတ္တဝါတွေကအားရှိအောင်လုပ်ပြလိုက်အားရှိအောင်လုပ်အားရှိအောင်လုပ်ပြီးတော့ဘာဖြစ်လဲငကူကမိစ္ဆာနာညာဖြစ်နေတဲ့ပုဂ္ဂိုလ်ကြီးအခုဘယ်လိုဖြစ်သွားတော့ဟမ်ဟမ်ဟိုခိုးလုံးစရာပန်းတိုင်လေးပေါ့လေဟိုမှာခေမန္တာပူပြီးဘေးကင်းတဲ့နယ်မြေလေးပြလိုက်တယ်ဆိုဘယ်လိုဖြစ်သွားတော့ဝင်းတာသွားတယ် ဟုတ်တယ်မလားဝင်တာသွားတယ်အဲ့ဒီနေကြီးရောက်ဖို့ကတော့အခြားမဟုတ်ဘူးဟောဒီမက်ကကြီးပါအကျင့်တရားလမ်းမယ်ဆိုတာမြတ်စွာဘုရားပေါ်ပြပါတယ်နော်အခုဘုန်းကြီးတို့ကမသတိခံတရားအားထုတ်နေအဲ့ဒါပဲအဲ့ဒါပဲဟုတ်လားအဲ့ဒီရောက်ဖို့ပဲလုပ်နေတာနော်ဟောရောက်ဖို့လုပ်နေတော့နောက်ခါကျမှသာအပြည့်စုံပြောရမယ်ခုကြည့်ပါလားအမာဂတိလအခြေကျပြီးတော့ကိုယ်ရဲ့စိတ်ဆိုင်နေတယ်ပေါ်တိုင်းအာယုန်ကြီးပေါ်စေမလို့တားမှတ်နေတယ်ဆိုရပါစေဝမ်းမဲ့စိတ်ဆိုင်ထားတယ်တက်ရှူသွင်းလိုက်တော့ဖောင်းတက်လာတယ်ဖောင်းစားစားဖောင်းဆုံးတယောက်ဒီမှာ အဲဒီပေါ်မှာစိတ်ကလေးစူးစီးမိအောင်ဆိုပြီးတော့အကြောင်းရဆိုင်မနေဘူးလားဒီဖောင်းနာလေးမလွတ်ရအောင်ဆိုပြီးတော့တတိထားမနေဘူးလားအကြောင်းရဆိုင်ပြီးတော့တတိကရှိနေပြီဆိုလို့ဒီပေါ်မှာစိတ်ကလေးစူးစီးမိနေတဲ့အခါကဲစဉ်းစားသံစဉ်းစားသံအဲ့ဒီစိတ်ကလေးကိုစဉ်းစားသံဒီမှာစိတ်ကိုညှိထိစေတတ်တဲ့လောဘပါလားဟိုခါမြင်လို့ဒီဟာမြင်လို့ဟိုဟာကြားလို့ဒီဟာကြားလို့ပါလားလောဘမတရားလောဘဟောပါလား ဟိုလူမြက်ဒီလူမြက်ဟိုလူမုံဒီလူမုံဆိုတာဒေါသရောပါလားကိုကိုကိုပွေမြင့်နေတာရောပါလားသူများကောင်းစားတာမနာလိုတာကိုလိုအခြားပုဂ္ဂိုလ်တွေမပြည့်စုံစေချင်တာဝန်တာဝတ္တူတာပါလားဟောဒီပုံမှာစိကရိယာပြည့်ဝကြသွားလို့ရှိရင်ဖောင်းတဲ့သဘောလေးတောင်းသဘောတင်းသဘောလှုပ်သဘောလေးရှင်းရှင်းသိမသွားဘူးလားသူရဲ့ပြောက်ွယ်ပုံလေးတွေမသိဘူးလားရှင်းရှင်းလေးသိတော့ခုနတွေးဝေးတဲ့မိုက်မဲတဲ့မှုံကွားတဲ့မောဟဆိုတာရှိသေးလား ဟောဒီနည်းနဲ့တော့လောဘရောဒေါသရောမာနရောအိတ်တမစ္စရိယမောဟကဲလို့တန့်ရှင်းလို့ဟုတ်လားစိတ်ကလေးတန့်ရှင်းမနေဘူးလားဟောပိန်နာလေးမှတ်လဲလဲဒီတိုင်းပဲနောက်ဖောင်းနာမှတ်လဲဒီတိုင်းပဲပိန်နာမှတ်လဲဒီတိုင်းပဲဖောင်းနိုင်ပိန်နိုင်ပေါ်ဒီမှတ်တိုင်းမှတ်တိုင်းမှာစိတ်ကလေးရှင်းပြီးတော့တန့်တယ်ဉာဏ်လျှောက်လဲဒီတိုင်းပဲတကယ်အခြားခြားပေါ်ရလေးပေါ်စေလိုက်ပြီးတော့ရှုတဲ့အခါမလွတ်တတ်မှတ်တဲ့ပုဂ္ဂိုလ်ပြောတာနော်ဟုတ်တယ်မလားစိတ်ကလေးတွေတမှာတိုးတက်နေတာဟုတ်လားတိုးတက်နေတယ်မလားတိုးတက်နေတာ သူတည်းနဲ့ဘဲမှတောက်တာရှင်းလို့အဲ့ဒါစိတ်လှတယ်စိတ်လှတယ်ဒါပြောတာခုနသီလကတော့ကိုယ်နဲ့နှုတ်အလှပြင်လားဟုတ်လားကိုယ်နဲ့နှုတ်အလှပြင်တော့ကိုယ်တင်တယ်တဲ့နှုတ်နှုတ်မူရတင်တယ်ကိုယ်ရင်ကြည့်တယ်နှုတ်ရင်ကြည့်တယ်ဒီတည်းမလားသူကစိတ်ကလေးပါလှနေတာစိတ်ကောင်းတာစိတ်လှရဲ့ကိုယ်ရနှုတ်ကတခါလဲလှပြီးတော့အလှပြင်ပြီးသားဖြစ်သွားတာဟုတ်လားအင်းသိကောင်းတာသိကောင်းတာတော့ ဒါပဲစိတ်ကလေးကိုလှလို့ကြီးလို့တီးလို့အိုးအပြင်မှာနေရတာစိတ်ကြီးညစ်သေးနေတာပဲဒီကျရောက်တဲ့ခါကျတော့စိတ်ကြီးကြီးလိုက်တာကောင်းလိုက်တာဆိုတာမဖြစ်ဘူးလားစိတ်ကလေးလှလာတာမြင်လာတာဟုတ်လားမြင်လာတော့ဒီအလုပ်လုပ်တဲ့ပုံကိုယ်တွေကိုအဲသူအလားတူပုံကိုယ်ကပဲဖြစ်ဖြစ်ပေါ့လေဒီအကြောင်းကိုကောင်းသိတဲ့ပုံကိုယ်တွေသူကပဲဖြစ်ဖြစ် မသိသေးပေမဲ့လို့ဒီလိုအမူအရာလေးတွေ့တာနဲ့ပဲတော်ပါပြီလေဆိုတာရှင်းမှုကုန်လေးတွေရှင်းမှုပဲကုန်လေးတွေဖြစ်မလားဘူးလားလှတယ်ကိုယ့်အတွက်ဓမ္မစိတ်ကလေးလှနေတာရှင်းမှုပဲကုန်လေးလည်းပြည့်စုံပြီအဲ့ဒါမလားအဲ့နောက်ဆုံးအားထုတ်လို့အနည်းဆုံးတစ်မက်တစ်ခုအချိန်လေးကြီးစိုက်သွားတယ်ဆိုပြီးဘယ်ပြောရကောင်းလဲဟုတ်လားဘဝတစ်ချောင်းလုံးတစ်ခါတည်းလှသွားမှာပဲမြတ်သိစ္စာပိတာသူတွေကခေါ်တဲ့ဒီအပယ်လေးပါးနဲ့စက်တဲ့အယုတ်ဆိုးအကြီးတံမှုတရားသူတွေကျင့်သွားတာဟုတ်လား အဲ့ဒီတရားစိုးတွေကင်းသွားပြီဆိုလို့ရှိရင်ဘယ်တော့မှဒီပုဂ္ဂိုလ်ဟာအကြီးတန်တဲ့အခြေအနေမျိုးမရှိတော့ဘူးဘဝအယုဆိုးသွားတာမရှိတော့ဘူးဟုတ်လားမလားဘဝယနေ့နေပြည့်ပြီးတော့ခါအနန္တဆိုးတွေဖြစ်သွားတာမရှိတော့ဘူးဘဝကောင်းနေနဲ့ကြီးသွားရမှာဟုတ်လားအဲ့ဒါကဘာတော့ကိုယ်တော်မြတ်စွာဘုရားကအဲဒါနမှုသီလမှုအကြောင်းကြောင့်ရရှိတဲ့တာယာဝယ်ကြီးဟုတ်မလားတာယာဝယ်ကြီးပြတဲ့အဲ့ဒီတာယာဝယ်ကြီးဟာ ဘာမှဖြစ်လောက်တာမဟုတ်ဘူးဆိုတဲ့အပြစ်တွေပြတာမတတိပြတွေပြတယ်ဟာမတတိပြသာဝေကဖြစ်ပြီးတော့အဲ့ဒီထိတ်လန့်နေတဲ့ပုံကိုယ်ကြီးကိုဓမ္မတစ်ဖက်ကအဲ့ဒီတော့ဘေးကင်းတဲ့နေရာပြပြီးတော့အဲ့ဒီဘေးကင်းတဲ့နေရာရောက်ဖို့ဟောဒီလမ်းတိုင်းသွားဆိုတာမြတ်စွာဘုရားကညွှန်ကြားတာဟုတ်လားအဲ့ဒါတက်ကကထာခေါ်တယ်ကွာနဗီရဲ့ကြောင့်အကျင့်ကောင်းတဲ့အဲ့ဒီပေါ်မှာတခါအပြစ်နာစာတွေပြတာနိခမ္မာတဏိအဲနိခမ္မာနိတန္တဆိုတာပေါ့လေ ဒီကာမဂုဏ်ကထွံ့မြောက်တဲ့အတွက်ရရှိနိုင်တဲ့အကျိုးတွေလည်းပေါ်ပြတယ်ဟုတ်တယ်မလားအခုဓမ္မကြည့်ပါလားတရားတော်လေးအားထုတ်လို့အသားလေးနဲ့လည်းကြပြီဆိုရင်စိတ်တွေကြီးလာတဲ့အခါဘယ်လိုနေတော့ကာမဂုဏ်ချမ်းသာတယ်မြင်ကောင်းကြားကောင်းနားကောင်းရတာကောထိတွေ့ကောင်းနေမြင်ကြနာစာထိတွေ့ပြီးတော့ရရှိတဲ့ချမ်းသာနဲ့တရားချမ်းသာနဲ့ဘယ်လိုနေတော့ဟမ်မတူဘူးမလားမတူဘူးဟုတ်တယ်မလားမတူဘူးဓမ္မအဲစိတ်နေစိတ်နေကြီးထွား စိတ်နေကြီးထွားမြင်မြင်မဖို့ရတဲ့အဲ့ဒါမလားဖြစ်ပွားစီတတ်ကြောင်းရညီစွာထက်တန်းကြပြမသူမှာမြတ်တမစိတ်ချကိုးွယ်ရတဲ့ဒါမှတကယ်ကိုးွယ်ရဟုတ်တယ်မလားကဲဆိုရမယ်စိတ်နေကြီးထွားမြင်မဖို့ရာစိတ်နေကြီးထွားမြင်များမြင်မဖို့ရာဖြစ်ပွားစေတတ်ကြောင်းရညီစွာ ဖြစ်ပွားစေတတ်ကြောင်းရညီစွာထက်တန်းကြကေမသူမှာထက်တန်းကြကေမသူမှာမြတ်ဓမ္မစိတ်ချကိုဝေယာမြတ်ဓမ္မစိတ်ချကိုဝေယာစိတ်နေပါတော့စိတ်နေကြီးထွားမြင်မစေမြင်မဖို့ရာစိတ်နေကြီးထွား စိတ်နေကြီးထွားမြင်မြင်မဖို့ရာဖြစ်ပွားစေတာကြောင်းရညီစွာထက်တန်းကြကဲမသူမှာမြတ်ဓမ္မစိတ်ချကုဝေယာစိတ်နေကြီးထွားမြင်မဖို့ရာဖြစ်ပွားစေတာကြောင်းရညီစွာ ခေတန်းကြခေမသူမှာမြတ်တမစိတ်ချကုဝေယသို့စိတ်တည်ဘောဓဘာဝနာဝေယသို့ သီလဘာဝနာဆိုတာဘာဝနာဆိုတာဘာလဲတော့စိတ်လေးကြည်သွားအောင်ထွားသွားဟုတ်လားမလားခုဘာဝနာအဆင့်မရောက်သေးဘူးဆိုရင်စိတ်တွေစိတ်ထားပြတေးသေးတည်နေဖြစ်နေတယ်မလားဟုတ်လားတေးတည်နေလောဘဒေါသမောဟအဖြစ်ခံနေရတာကြည့်ပါလားဒါစိတ်တေးတည်နေတာပေါ့တေးတည်လို့ဒါတွေဝင်ဝင်လာတာနော်ဟုတ်တယ်မလားကိုကအားကောင်းနေလို့ရှိရင်စိတ်တွေကြီးမားနေစီဝင်ကြရှိပါမလားအဲအဲလောဘဒေါသမောဟတွေအဝင်ခံမဲ့နဲ့စိတ်ကြီးကြီးသွားအောင်ဖွာသွားအောင်ပေါ့လေဟုတ်တယ်မလားရှင်းပွားစီဖို့ရတဲ့ ဟုတ်လားစိတ်နေကြီးထွမြင့်မမြင့်သွားမြက်သွားမြက်သွားဘူးလေရွေကျက်နဲ့ဟုတ်လားချစ်ပွားစီတတ်ကြောင်းရညီစွာတဲ့ချစ်ပွားစီတဲ့သဘောကိုပါဠိလိုဘာဝနာခေါ်တယ်ပမာလိုကတော့ဘာလို့ချစ်ပွားစီတယ်ချစ်ပွားစီတဲ့တရားဟုတ်မလားဖြစ်ပွားတဲ့တရားကိုဝိသနာမှာဖြစ်ပွားစီလို့စိတ်နေစိတ်ထားဒီငကိုအခြေအနေတဲ့ကြီးလာပြီထွာလာပြီမြင့်လာပြီညံ့လာပြီဆိုလို့ရှိဘယ်လိုနေမလဲအောက်တန်းကျသွားမလားထက်တန်းကျသွားမလား ထက်တန်းကြအဲ့ဒါမလားထက်တန်းကြအနေနဲ့တော့မှကဲမလားဒီတရားအဲ့ဒါမလားနောက်အဆင့်ချင်းတစ်ခါတည်းမြင်ပြီးတော့သွားဖို့ဒါသိကြပါနော်ကဲဒါပဲတော့ကြောင့်နောက်ခဏကြားပါပဲဒါလေးရှင်းမယ်တရားပဲတော့ကြောင့်ဟိုဟာလေးကိုလှဖို့မေးပါဒါလေးကိုပြောပြမယ်အဲ့တော့ယနေ့ခုအဲဒါနအစပြီးတော့ကျောင်းရာကြီးဖြည့်ချင်းပြတဲ့ဓမ္မဒေသနာမြေဒီသွားနကမတဓမ္မတော်နာကုသတာစေရနာအစွမ်းအာနုဘောတရားနာပိတဘုံယောဂီတို့ကောင်းတို့ဤဒီခုလူလူဖြစ်ရတဲ့အမနာ အရင်ကြီးတဲ့လူဘဝကိုအရင်တည်ပြီးတော့အရင်လောက်တယ်မဟုတ်ဘဲနဲ့မရှုံနိုင်တဲ့ခိုင်မာတဲ့အညာမျိုးရတဲ့အသည့်အခုလိုအစဉ်တမ်းမြင်တဲ့ပြိဋ္ဌာန်တရားတွေကြိဝတ်သွားအားထုတ်ပြီးတော့ဥပဒနာဉာဏ်ကြီးအစဉ်တိုင်းတဲ့ခါယုံနာနဘာချုံညာဖြစ်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုပြုပြီးတော့အဲကျိုးစားအားထုတ်နိုင်တဲ့ဒီကျိုးစားအားထုတ်နိုင်ကြပါစေ။